ရန်ကုန်မြို့သာသနာ့ရေးတာနဲ့ပြည်သူ့ရှင်အေကမဟာပါဏိတမဟာစီဆရာတော်ဘုရားကြီးဟောကြားတော်မူသောဘုရားမြတ်စွာ၏ဝါတော်စဉ်တရားတော်ဆောင်းပုံများဆိုပြီးတော့ပထမကရှင်ဥစွာမျက်နာကပြရတာဓမ္မဒါနကုသိုလ်တော်လူရှင်တဲ့ခါတိုင်းခါတိုင်းဘုရားသာသနာ့နှုတ်ကအဖွဲ့ကပဲဒီနေ့ဒီရက်မှာဒါရဲရိုက်ပြီးတော့ဝင်ငါလှူဒါန်းပါပဲဒီနေ့တော့အဲဒီကုသိုလ်ရှင်ကထူးပေါ်လာတော့ဘုရားသာသနာ့နှုတ်ကအဖွဲ့ကမလှူဒါန်းရဘူး အဲအဲဒီကုသိုလ်ရှင်ကဘယ်လိုလုပ်ဆိုဒီမှာပေါ်ပြတာသင်္စင်ရစေကံမှုကြီးသဘာဝဓမ္မဆရာစေရောစိန်ကြီးမိသားစုမဟာဒုက္ခစေတိုင်းနဲ့သေကုဌာနခြာမ80 85ဇေရာစီလန်းဟောင်းဘာစေနိရန်ကုန်မြို့ဒါအလူရှင်ဇာရဲမှာပေါ်ပြတာ အဲဒီခေါင်းမိုးက1335ခုနှစ်ဝါဇောလာဒီနေ့မှစ၍ရန်ကုန်မြို့သာသနာ့ရိပ်သာ၌ပြည်သူတော်ရှင်အဲကမဟာပါဏိတမဟာစီဆရာတော်ဘုရားကြီးဟောကြားတော်မူသောဗုဒ္ဓမြတ်စွာ၏ဝါတော်စဉ်တရားတော်ဆောင်းမုံများကမနစ်က35ခုနှစ်ကစဟောခဲ့တဲ့ဆောင်းမုံမနစ်တုန်းကဆောင်းမုံကိုဘယ်နေရာသိနိုင်မှမသိဘူးဆောင်းမုံကဘုန်းကြီးမှလည်းဒီလိုတရွက်ပဲရအဲ့ဒီဒီဆရာတော်တော်မတွေ့ဘူး အဲမဲကြည့်ရတယ်ဒီပြင်လည်းမရှိကြဘူးဒါနဲ့ဒီနေ့ထပြီးတော့ကြယ်ဦးမှာလို့ဒီစာမူပြောက်သွားတယ်ဒါမှမဟုတ်ဘုရင်ကတော့ရှိပါတယ်ဟုတ်အဲ့ဒါနဲ့ရိုက်ထားတဲ့မူကတော့ရှိတယ်အဲ့ဒါနဲ့ဒီနေ့ထပြီးတော့ရဲရတယ်ဂျင်းညုတ်ဆောင်ဖို့တဲ့ဒါကတော့ထူးကျေဟောနေဖို့မလိုပါဘူးခွန်ကြီးဆောင်ဖို့လေးတော့ကျိုးဖတ်ပြီးစာနဲ့ဖတ်ကြည့်ရင်အကုန်လုံးနားလည်ပါတယ်ဒါကိနေပြတ်ပါဘူးပဗာတိရာဝိမတဝေတဝါကိရှုစိတံသူနှင့်ကိုကုစရာကောပါနာဝေ

အဲဒီဆောင်းမို့အကျယ်ကတော့ဒီအောက်ကရှင်းရှင်းချက်တွေလည်းရှိပါတယ်ကျယ်ကတော့ဒီမှာပထမဝါမိကရာ၃ဝါရာဇကျိုးဝေမကုလာ၅၆ကြာတာဝခုနှစ်ဆိုဓမ္မဝါမိကရာဟောမှာငါသာတရားမစကြာတရားဟောပြီးအဲဒီမှာဝါဆိုတယ်နောက်အဲဒီကနောက်၃ဝါဆက်ပြီးရာဇုံမြို့မှာဆိုတယ်အဲ၄ဝါရပါဝေမကုလ96ကျပ် ၄ဝါပြီးတော့၅ဝါ၅ဝါနဲ့၆ဝါဝေဝေသားလေးမကူလာတာမကူလာတော့အဲဒီမှာ၅ဝါ၆ဝါဒါဝါခုနှစ်ဒါဝင်ကခုနှစ်အဲဒီလိုပဲအောက်ကအဓိပ္ပာယ်ဟိုကရှင်းထားပြီးတော့ဒါတွေကတော့နားလည်နိုင်ပါတယ်အဲဒီအဲဒီတမ္မာကူလေးတွေကြက်ထားရင်ရှစ်ပုတ်ပေါ်တယ်ဒါကြက်ထားလိုက်ရဒါကြက်ထားတယ်ဘုရားဘာတော်ရင်ပြီးနာအဲဟိုကအရှိ ကျင်းကျုပ်ကြက်ထားလို့ရှိရင်လည်းသာနှကြောင်းပွဲရှိတယ်ဘာလို့လဲဆိုကြက်လို့လွယ်လွယ်ပါပဲအောက်ကရှင်းချက်ကလေးနဲ့ဖတ်ထားလို့ရှိရင်အကုန်လုံးနားလည်ပါတယ်ဒီနေ့ဟောဖို့ရာကတော့အဲဒီဝါစဉ်ရမနစ်ကတဝါတွင်းလုံးဆိုလာပြီလာပြီဟောရတာဝါကျုတဲ့ခါလည်းလာပြီလာပြီဟောရတာဒီနေ့ကဘာသာတိမှာ ပထမဝါဆိုတာပြီးသွားပြီ

အဲလူဘဝရရတဲ့သားတော် ရာဟုလာကိုစဉ်းစားနေပြုပေးအဲဒီအကြောင်းတွေတမီးကပြောပြီးပါပြီအဲရာဟုလာစဉ်းစားနေပြုပေးတော့ရာဟုလာကိုဆုံးမတဲ့တရားတော်တဲ့ခဏခဏဆုံးမတဲ့တရားတော်အဲဒီတရားကနေနှစ်ပတ်ဆက်ပြီးတော့နည်းနည်းဟောရအောင်အဲရှင်နန္ဒကိုဟောတဲ့တရားတဲ့ဒီနေ့ဟောဖို့ရတာကအဲ့ဒါကရင်းငံပါပဲရှင်နန္ဒဟောတဲ့တရား အာ1336ခုနှစ်ဒုတိယဝါဆိုလပြည့်နေ့၌အစဉ်ကြသည့်နန္ဒတုတ်တရားတော်ဒီနေ့အခုဝါဆိုလပြည့်နေ့မှာအစဉ်ကြတယ်တရားနန္ဒတုတ်တရားဒီနေ့တရားတွေလည်းဟောကြတော့အများကြီးရှိတာပေါ့ဒါပေမဲ့ဒီတရားနဲ့လျော်လို့ဒီတရားဟောမှာပဲဒီတရားကအများလဲနားလဲပြီးတော့ကြင့်မကြမှုရတယ်လေသူကတော့ကောင်းတဲ့တရားပဲနားတော့ကောင်းဒီတရား ယောဂီပုဂ္ဂိုလ်တွေနဲ့သိပြီးတော့သင်နေရတာပဲဒါကဒီတရားဟောမှာပဲလို့ဘုန်းကြီးကရွေးထားတယ်ညာစွာဘုရားကပိလို့ပြီးတော့ရောက်ပြီးတော့နောက်တရက်ကပိလို့ညိုတဲ့ဆုံးကကြွအဲ့ဒီနေ့ကတော့ဘာမှအကြောင်းထူးမရှိသေးပါဘူးအဲနောက်တရက်ကျတော့မှတတိယနေ့ဆိုရတာပေါ့လေ ဆုံးကကြွတဲ့ရက်နဲ့ဆိုရင်တော့နှစ်ရက်မြောက်ဒါမှလို့ရောက်တဲ့နေ့နဲ့ဆိုရင်သုံးရက်နဲ့တတိယနေ့အရှင်နန္ဒကိုအဲအရှင်နန္ဒအလောင်းပေါ်အရှင်နန္ဒမဖြစ်သေးဘူးနန္ဒမင်းသားမြတ်စွာဘုရားရဲ့ကြီးတော်တဲ့သောရဏမင်းကြီးမဟာသာပတိဂေါရမီကမွေးဖွားတဲ့နန္ဒမင်းသား အဖေသမီးတော်နဲ့ဆက်လိုက်ရင်တော့ညီကိုအရင်ပါပဲအမေဆိုရင်တော့အမေရဲ့ညီမကမွေးတာကိုညီသွေးကမွေးတော့ဒါဒုံကွဲလို့ဆိုရမှာပေါ့အဲ့တော့အရင်ဒုံကွဲရှင်းနေတာပါပဲအဲ့ဒါကမြတ်စွာဘုရားနဲ့အသက်ကလည်းကြွာလာမဟုတ်ဘူးအဲနှစ်ရက်နဲ့တူတယ်နှစ်ရက်กว่าတယ်ရအနေထားချိုးစားကလည်း ညာနေစာရှင်းရှားရတယ်လေလေးသေးတော့ပောက်ပင်နေကြလဲဆိုတဲ့တော့အရာကလည်းမြင့်တယ်ဘုရားနဲ့ဆင်လူလောက်ဖြစ်ပြီးတော့အဲဒီနန္ဒမင်းသားကိုဈိနန်းလွှဲတဲ့အခါနာမြတ်စွာဘုရားပြင့်ပြီးတော့ဆွမ်းကျွေးဆွမ်းကျွေးပြီးတဲ့ခါကာလသုံးပုံဝဲပြီးတော့ပြန်ကြွတဲ့အခါမြတ်စွာဘုရားက ညီရဏန္ဒသပိတ်ယူခဲ့ဆိုပြီးသပိတ်သူအပ်ပြီးတော့မြတ်စွာဘုရားကြွတဲ့သပိတ်ကံကြီးလိုက်သွားသပိတ်ကံကြီးလိုက်သွားအရေးကြီးတဲ့အခမ်းအနားပဲသပိတ်ကံကြီးလိုက်သွားတော့နာနာမင်းသားကခဏပဲလေဟိုနောက်လေကားရင်ကြရင်ချင်းသူသပိတ်မြတ်စွာဘုရားပြန်ပြီးတော့ယူပေါင်းပါရဲ့ဆိုတော့ညော်လဲကြဟိုကြတယ်မြူဟိုကြတယ်မြူနဲ့သူလျှောက်ပြီးတော့ကြောင်းလာကြတော့မမမမြူအဲဒီလိုလိုက်သွားတာကိုမြင်ကြတော့ ဇနဗရကလျာဏီဆိုတာနန္ဒမင်းရဲ့နန္ဒမင်းနဲ့လက်ထထင်းမြပေးတဲ့မင်းသမီးပေါ်တယ်ကွာအဲဒါသူ့လည်းနန္ဒလို့ခေါ်တာပါပဲအဲဒီငယ်တယ်မှာပြင်းအလှဆုံးဖြစ်တဲ့အတွက်ကြောင့်သူဇနဗရကလျာဏီလို့ခေါ်တယ်အဲဒီတော့ကသူ့ရဲ့ လာတာမရှိဘူးပေါ့လေရှိရကြတော်တရားတော့ကတော့ရှိရနည်းနည်းရှိကြတယ်သူကနောက်ကြအဲသူကအလှဆုံးဖြစ်တယ်သူသနာကကလျာဏီအဲတရားဝါဒစာပေရဆိုလို့ရှိရင်လက်ထပ်ပွဲလဲဆိုတာပဲနန်းကျင်ပွဲလက်ထပ်ပွဲအဲဒီတော့သနာကကလျာဏီကြီးသွားပြီးတော့ဆံရဖြစ်တဲ့မျိုးသမီးတွေကသွားပြီးတော့ပြောကြတယ်သူချွေရနေနေမှာပေါ့ ရှင်မမောင်တော်နန္ဒကိုမြတ်စွာဘုရားကသတိထားထိုင်ပြီးတော့ခေါ်သွားပြီ။တော့ရလို့ရှိရင်ရဟန်းများဝတ်သွားလို့ရှိရင်ခဲရကြီးရဲ့ဆိုပြီးတော့သွားသတိပေးတော့သနာရကလေးကနေရလည်းဒီချိန်မှာဆံနေများကောင်းချောသုတ်တင်ပြုရင်ပြီးတော့နေတဲ့အချိန်နဲ့ကောင်းပြီလို့တော့မပြီးသေးဘူးတဲ့။တဝဲလောက်ပဲကောင်းပြီပြီးသေးတယ် လက်စာကြီးနဲ့တခါလဲဆပင်ကိုလည်းတစ်ပတ်ဖက်ကတိုင်ပြီးသွေးရင်တော့ကဖြစ်ပြီးတော့ယုံနေဆိုမရင်းပေါက်ကနေကြည့်လိုက်တော့ဟုတ်နေတော့မြတ်စွာဘုရားရှိခိုးကြွอืมသူလူမောင်နာနာနာမင်းကနောက်ကလိုက်ညင်ရတော့သူလည်းနာစိုးရင်သွားတာပေါ့ဥမာဘုခါတော့ကဒီလိုပဲမြတ်စွာဘုရားသာသနာတော်ဝင်ညာပြုတာတွေအများကြီးအများကြီးပဲ အဲ့ဒါမြတ်စွာဘုရားကဟမ်းမြဝုတ်ပေးလိုက်လို့ရှိရင်ခေရရဲဆိုပြီးတော့သူကမှားတယ်သူ့တန်ခေါ်အရပုဒ္ဒအာဂိစေယအာဂိစေယသိသူ့တန်ခေါ်အရပုဒ္ဒအာဂိစေယသိအရပုဒ္ဒအရှင်သာနန္ဒမင်းသာသူ့တန်ခေါ်လင်းမြန်စွာသာလည်းအာဂိစေယသိပြန်လာခဲ့ပါနည်းနည်းပြန်လာခဲ့ပါဒါပါပဲဒီမှာလိုရတာနည်းနည်းပြန်လာခဲ့ပါ မောင်တော်လို့ဒီမှာပြန်လာခဲ့ပါမောင်တော်လို့မှားရတာပေါ့အဲ့ဒါလေးတခါလဲနာနာမင်းကလက်စောပြရနောက်ကလိုက်ရတော့ဒီစားလည်းသူကြည့်မအောင်ကြည့်တော့ကြည့်ရသေးတာပဲအတန်လည်းပဲမှတ်ပုံမှန်တန်တန်လည်းပဲမြင်ရအဲ့ဒီကမျက်စီတဲ့တခါလဲစွဲရှိရတယ်ပဲမြင်သိနေတာပေါ့လေအမှန်တကယ်သိနေတဲ့ဥစ္စာ ဒါနဲ့အဲ့ဒီအခြေအနေမှာမျက်နာပုံအနေထားနဲ့ပြောဆိုလိုက်ပုံသိနေချလို့ပြောဆိုလိုက်ပုံအတန်လေးနဲ့နားတယ်ပြနေတော့အနုတ္တိယကိလေသာဆိုအဲ့ဒီဥစ္စာတွေအဲ့ဒီလိုစွဲပြီးတော့ကြားနေတာလေတာတွေသိရှိတယ်သူကอืมအဲ့ဒီလိုလိုက်ပြီးတော့သာတွားရတယ်စိတ်ကအဲ့ဒီမှာပြားနေတာတွားရင်တွားရင်လည်းပြားအကြောင်းတော်ရောက်တဲ့အခါကျတော့မြတ်စွာဘုရားကမြေရောနာနာ သင်္ကားဝတ်နိုင်ပါမလားမေးတာသူကမြတ်စွာဘုရားကငါးဝတ်နိုင်ပါမလားဆိုဝတ်နိုင်မပြောမှလည်းခက်တယ်ဒါမှဒါယူသေးလေးစားရတဲ့မြတ်စွာဘုရားကမေးတော့ငင်းပယ်ဖို့ရခဲ့တော့ဝတ်နိုင်ပါပဲလို့ပဲလက်ခံရတယ်စိတ်ကတော့ဘာလို့မဟုတ်ဘူးလက်ခံလိုက်ရတယ်လက်ခံလိုက်တော့အဲဒီမှာ ငါဝတ်ပြီးတော့ပြေးတာကိုငါဝတ်ပြီးညာပြုပြေးညာပြုပြေးပြီမဲ့လည်းပဲညာစိတ်ကတော့မရှိဘူးသူစားတော့ညာစိတ်မရှိဘူးစိတ်ကတော့သနာဒရာကလေးရာနီအောင်းမေ့နေတာပဲတဲ့သူမှားလိုက်တဲ့စကားလေးရတယ်အများအားကြားနေတယ်อืมကြားမှာကြားကြရတယ်ငါကောင်းနေတယ်အဲဒီလိုနေတာ ဘယ်လောက်ကြာတယ်လို့တော့မပါဘူးတော်တော်ကြာပုံရတယ်ဒီနှစ်တောင်မကဘူးနဲ့တူတယ်တော်တော်ကြာပုံရတယ်ညာကြိုမှာသုံးဝါအဲ့ဒီအတွင်းချင်းမလားပြောတာကအကြောင်းပေါ်တာကတော့ဟိုတင်သာဝတိကြီးရောက်နေတဲ့ကသာဝတိကလည်းခဏတစ်ဖြုတ်လည်းကြွနေတဲ့ကလည်းရှိတယ်ဒါတော့ခဏတစ်ဖြုတ်ကြွနေတဲ့ကလည်းဝါဆိုကြွဝါဆိုကြွနေတဲ့ကဆိုရင်တော့ဆယ်လင်းနေဘယ်တော့တော့နောက်ကြမယ်မဟုတ်ဘူးနဲ့ ဒီနေ့တော့စောပါလိမ့်မယ်ခဏတစ်ချို့ကြွတော့ဖြစ်ပါလိမ့်မယ်အဲဒီခါကာလမှာနန္ဒမင်းကလည်းပဲသူတရားတော်နှလုံးသွင်းတာတော့နှလုံးသွင်းရတာဘောလေဆုံးမဩဝါဒပေးထားတဲ့အတိုင်းနှလုံးသွင်းနှလုံးသွင်းမယ်မယ်လည်းပဲတရားတဲ့စိတ်ကမနေဘူးခဏကဉာဏ်ပြန်ခဲ့ပါမောင်တော်ဆိုတဲ့စကားလေးဒါလေးလည်းကြား ရနေတော့စိတ်ကူးနဲ့ငါသွားမှာပါပဲမဖြစ်ပါဘူးဆိုပြီးတော့စိတ်ကူးနဲ့သွားလိုက်တော်တော်လေးရောက်သွားလို့ရှိရင်ရှင်နာမဆော်ပြားကဒါပြီးတားနေတဲ့ပုံအာယုန်မိတ်ကလာချင်လိုက်နဲ့ဒါဒီလိုနေရတာလည်းလို့ဆိုအခုယောဂီပုဂ္ဂိုလ်တွေတချို့အမှမကောင်းလို့ထွက်ချင်တဲ့ယောဂီပုဂ္ဂိုလ်တွေနည်းနည်းတူမှန်တော့တူတယ်တချို့ယောဂီပုဂ္ဂိုလ်တွေပြောကြတယ်သူတို့ထွက်မယ်လို့တခါလဲ သွားမှာပါဒီခါတော့သွားမှာပါဆရာသမားတွေပြောနေဖြစ်ပေါ်တိတိကျင်းမှပဲဆိုပြီးတော့ထုတ်ဖို့ပြင်ပြီးတော့သွားမယ်လို့စိတ်ကူးလိုက်ပြန်ပြီးတော့ဒီခါအမှတ်တည်းရောက်လာလိုက်အဲ့ဒီတော့ပါလေရှိတယ်အဲ့ဒါနဲ့တူပါလိမ့်မယ်နော်ဒီကအဲဒီကသနာဗရကလျာဏီမှာလိုက်တဲ့စကားလေးအကြောင်းပြုပြီးတော့သူသွားဝေရလဲကြံစီလိုက်အဲခြုံလေးခြုံဖို့တော်ဖို့ကလေး ကျော်လွန်သွားလို့ရှိရင်ဟိုနာကြတော့မြတ်စွာဘုရားနဲ့တွေ့နေစိတ်ထဲအာရုံချင်းနေဒါနဲ့သူကမသွားပြခင်နဲ့ရှင်းစိတ်ကူးတွေသွားနေအဲဒီအကျိုးအကြောင်းတွေလည်းပဲသူကအဲမပြောမွေးတဲ့အကြောင်းတွေလည်းသတင်းသုံးပေါ်တွေပြောသေးတာကိုအဲနားပြီးတော့မပြောမှုပဲနဲ့ဇမစရိယသရာမိမြတ်တော်ချင်းအကျင့်သုံးနေရတယ်ပြင်းပြင်းကြီးနဲ့ကျင့်သုံးနေရတယ်သာသနာတော်တော့နေနိုင်ပါဘူးသိက္ခာချပြီးတော့လူထွက်မှပါပဲသုံးပေါ်ကြီးတော့သူကပြောနေတယ် ပြောနေတော့မြတ်စွာဘုရားကတော့ပြီးတဲ့ပြီးပါတယ်သူကအကြောင်းမဆိုင်သေးတဲ့ဆိုတော့ကတော့ဘာမှသူ့ကိုမပြောသေးဘူးညာတော်တွေကမြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားနာနာကိုခေါ်ပြီးတော့မေးနာနာရဟန်းခေါ်ပြီးတော့မေးတော့မှန်ပါတယ်အဲသူမပြောမှုပဲနဲ့နေနေရတယ်ဘာကြောင့်လို့ဘာကြောင့်မပြောမှုရတယ်လဲဆိုတော့အဲ့ဒီအကြောင်းလေးသူကပြန်ပြောတယ် ပြီးတော့ငါစာပြန်တော့သတိထားလိုက်တာငါလို့သနာတော်တရားကြီးကမှားလိုက်တယ်။ညာညာပြန်ခဲ့ပါမောင်တော်လို့ဆိုရည်ကြီးနဲ့မှားလိုက်တယ်။အဲ့ဒါလေးတတိတော့ကြားနေဗျာ။အဲ့ဒီတည်းစိတ်ရောက်နေတာပဲ။ဒါကြောင့်ညာမျိုးသိက္ခာချပြီးတော့လူဆက်ပြီးတော့ဝါကျင်ပြီလို့ပြောတော့ညာစာကြီးကအခြားနည်းနဲ့ပြောမှုရော ညွှန်ကြားအောင်ပါပဲလို့နှလုံးသွင်းပြီးတော့နန္ဒတဲ့နတ်ပြည်တို့ဒါဝိနာဘာဝိနာပွားရတယ်ဒါဝိနာပွားပြီးတော့ကြည်ရတယ်လိုက်မလားလို့ဒီတော့တကိုးမှမရှိပဲဗျာဘယ်လိုက်နိုင်လဲကိစ္စမရှိဘူးတဲ့ငယ်လိုက်ချင်လို့ရှိရင်လိုက်နိုင်တယ်ဆိုပြီးတော့မြတ်စွာဘုရားတကိုးတော်နဲ့ဗာရန်တော်ကလက်မောင်းကိုကင်ပြီးတော့လက်မောင်းကိုဆွဲပြီးတော့ကင်ပြီးတော့ သွားတယ်လို့ဒီလိုပါပါတယ်ဒါပေမဲ့လက်မောင်းကင်တာတော့မဟုတ်ပါဘူးလေကင်သွားတယ်လို့ပဲတကူတော်နဲ့ဆိုတော့တကူကဖန်ဆင်းလို့ရတယ်ဘူးဘုရင်တကူကမြတ်စွာဘုရားသာမဟုတ်ပါဘူးဘုရင်ရတဲ့ပုဂ္ဂိုလ်တွေဆိုဖန်ဆင်းလို့ရတာပဲအဝေးကြီးတဲ့အနည်းကလေးဖန်ဆင်းရတယ်ဟောအနေအမြင်ဖြစ်နေတယ်မယ်လို့ညီညာတို့တမြေပြင်နဲ့လို့ဖန်ဆင်းလို့လည်းရတာပဲတောင်ထိန်နဲ့ဟောကကြိုင်နေနေဟာ တဏီတဲ့လိုပဲဒီနှလားသုံးလားနဲ့တောင်ထိပ်ရောက်အောင်ဒီလိုလဲရတာဒီခံရင်းလိုက်ဖြစ်တာပင်လည်းသမုဒ္ဒရာကြီးချနေတယ်လည်းအဲ့ဒါကိုဟိုရေစည်းကြောင်သေးသေးလေးတွေခြေတလားခြေတလားကျော်နိုင်တဲ့အနေမျိုးလေးခံရင်းလိုက်လိုက်ကျော်လိုက်ရင်ဒါပင်လည်းအကျယ်ကြီးပြီမယ်ကျော်ပြီးသားဖြစ်သွားတာဒီကောခံရင်းလို့ရအောင်အဲဒီတော့ညဇာပြတဘောတော်နဲ့ဒါရဏနာကြီးတကယ်ရိုးရိုး သွားတဲ့အနေနဲ့ရောက်အောင်ဖာခြင်းရင်လည်းရောက်သွားနိုင်တာပါပဲဒါကြောင့်လက်ဆွဲသွားတယ်လို့ပဲအဲဒီလိုသွားတဲ့ခါကာလမှာရှိဥစွာတောရတစ်ခုရောက်သွားတယ်တဲ့အဲဒီတောရရောက်တဲ့ခါကာလကျတော့တောရရောက်တဲ့ခါကာလကျတော့မီးလောင်ထားတဲ့တောမီးလောင်သင်းုပ်ပေါ်မှာမြောက်အိုမှာရေကောင်ထိုင်းနေတာ တွေ့ရတယ်တဲ့ဒါတွေ့အောင်လို့ပဲဒီနေ့ကမြတ်စွာဘုရားကြွလာပါပဲအဲ့ဒါတွေ့ရတော့ဘလုထမကတိဆိုတော့နာတို့ပါတဲ့နရွက်တို့စုပ်ပြတ်ပြီးတော့နေတယ်အတော်ရုပ်ဆိုးနဲ့မြောက်စွာစားရတဲ့ရုပ်ဆိုးဆိုးပဲမြောက်ကလှမှာမလားပဲအိုမင်းပြီးတော့နေတာဒါဆိုတာကလူတော်မှအရွယ်ကြီးပါလို့ရှိရင်ဦးတာပဲဒီချာစဉ်းစားကြည့် ဘာမှနှိမ့်သက်စရာမရှိဘူးငငယ်ရွယ်ရွယ်လေးတွေတော့အသားရည်ပြည့်လို့ပါလေးတွေပါလေးတွေနဲ့ခါတယ်ချော့ညက်ပြောင်လက်ပြီးတော့နေတာကောင်းနေတာလေဟောကြည်ပါပြီဆိုရင်ဖွာကြီးဖြစ်ဖြစ်အဖိုးကြီးဖြစ်ဖြစ်မျက်နှာတွေခါတယ်ရွတ်တော်ကြီးတခါလဲကြည့်ကျင်ကြတော့မကောင်းပါဘူးလို့သာအဲ့ဒါတွေဖြစ်လာဘိုးဘွားရိတာကပုံစံနေထုတ်ထားတာရှိတယ်အဲ့ဒီမှာဘိုးတွေဘွားတွေဟင်းဒီလိုဟာတွေ အခုငယ်တဲ့ပုဂ္ဂိုလ်တွေလည်းဒီနေ့ကြဒီလိုဖြစ်မှာပဲလူတော်မှအရွယ်ကြီးသွားလို့ရှိရင်ဖြင့်မြင်မကောင်းအောင်လို့ရုပ်ဆိုးတာပိုးတာပဲမြောက်ကတော့စတဲ့အိုးနေရတဲ့အထက်ဒီမြောက်အောင်ကကြီးရတော့နားတွေပါလေလဲပြလို့နှာခေါင်းတွေပါလေလဲကျိုးလို့ရုပ်ဆိုးနေတဲ့ညောင်မကြီးရဲ့အဲဒီညောင်မကြီးတွေ့တော့ဒါကြည့်အောင်လို့ဒီမင်းကသွားတာ ပြီးတော့မြတ်စွာဘုရားမေးတယ်နန္ဒဟိုမှာမြောင်းမကြီးမြင်လားမြင်ပါဗျာအဲ့ဒီမြောင်းမကြီးနဲ့တင့်နမတော်ဇနဝရကလျာဏီနဲ့ဘယ်လိုနေတော့ဘသူကလှတော့မေးတော့နန္ဒမင်းသားနန္ဒရှင်နန္ဒယဟမစိတ်လုံးတော်ထိခိုက်သွားဆိုတာကိုထိခိုက်စီရတယ် သူစိတ်ထဲအမနာလှပပြီးတော့နေတဲ့ဥစ္စာဒီမြောက်ဥမာကြီးနဲ့သွားနိုင်တယ်မြတ်စွာဘုရားနော်နိုင်တဲ့စင်းင်းပြောမှပြောရလေချင်းဘုရားမို့လည်းနောင်တော်ရတဲ့ဖြစ်ဘုရားမို့လည်းဒီမှာတော့ဖြစ်ဘူးပေါ့သူကပြောမှပြောရလေချင်းလို့စိတ်ထဲမှာဒီမခံနိုင်တဲ့စိတ်တွေလုံးဝသားတဲ့စိတ်တွေရှိရတယ်တဲ့ဒါပေမဲ့လို့ဒါပေမဲ့လို့ မှန်တိုင်းတော့ဖြေရတာပေါ့လေဒီညောင်းမှာကြာဗျာဘာမှမလှပါဘူးသနာဝရကလျာဏီကအများကြီးအဲကျင်လို့မဖြစ်ပါဘူးမနာလှပါနေတာပဲလို့ဆိုပြီးကောင်းတယ်အဲဒီကနေဒီတာဝရငါရောက်တော့တော့ဇာမင်းကိုပြုစုဆောင်ရွက်တဲ့ဇာမင်းရဲ့ချွေရန်ဖြစ်တဲ့နာသမီး900မြတ်စွာဘုရားလာပြီးကြောကြတယ်အဲဒီနာသမီးတွေကလည်းလှဆိုတာပေါ့ ဇာရဲကပါတဲ့အတိုင်းပေါ့လေဘုန်းကြီးတို့လည်းမြင်ရတာမဟုတ်တော့ဘယ်လောက်လာကြတော့မပြောနိုင်ဘူးပြောလို့လည်းပဲဖြစ်မှာမဟုတ်သူလာကုန်တာอืมခိုးချေလေးတွေများတယ်ခြေကလေးတွေကလည်းခိုးချေအစင်းလိုပဲတယ်လှတယ်ပြောတယ်อืมအယောင်အယောင်လေးတွေနဲ့တူပါရဲ့ခိုးမှခြေလေးတွေကနီနီလေးတွေပါလေရှိတာပါလေဒါလေးတွေနဲ့တူပါရဲ့ဆိုခြေတုံးကတော့ဥပမာပြကြတာနဲလို့ဒါထုတ်ပြတယ်အခုနေခါကာလာတော့ဆေးရောင်စုံတွေနဲ့ပါလေနဲ့ပြုပြင်တာတော့ ရကြတယ်အများကြီးရှိတာပါပဲမနာလာပါတင်နေတဲ့ငါသမီးတွေတဲ့မြတ်စွာဘုရားလာကြတော့ကြတော့မြတ်စွာဘုရားအနန္တဟိုနာသမီးတွေမြင်တာမြင်ပါဘုရားအဲ့ဒီနာသမီးတွေနဲ့သင်္ခမတော်ဇနလကလျာဏီနဲ့အလိုနေတော့မေးတော့နာနဲ့စားတော့လူကသူဟာတော်တော်ဟာမကြပဲဖြစ်နေတာဟိုသူဟာဘယ်နဲ့ပြောရအောင်ဆိုတော့ဟိုတုန်းကတော်ထဲမှာတွေ့ခဲ့တဲ့ မြောက်ဥမာကြီးတို့ပဲသနာဒရကလေးအနေနဲ့အဲ့ဒီလိုဖြစ်နေပါပြီ။ညာဒီနာသမီးတွေနဲ့စားလို့ရှိရင်တော့မနိုင်ရှင်နိုင်ပါဘူးလို့ဆိုတော့နန္ဒာတဲ့ဒီနာသမီးတွေအလိုရှိရင်ရနိုင်တယ်တဲ့ပြန်လို့ရှိရင်အဲသင်သာသနာတော်မှာတရားကိုကျင့်သုံးအားထုတ်နာနာသမီးတွေကရအောင်လို့တောင်းခံတယ်တဲ့မြတ်စွာဘုရားကပြောတော့အဲသူသဘောကျတော့ ငါသမီးတွေဆိုရင်ကြရင်နေရာကြတာပဲဆိုပြီးတော့အဲငါဆိုပြန်ညင်ကြတဲ့တိုင်းသူအားထုတ်တယ်ညဇာပြတာဝန်ခံတာကလည်းပဲအမှားအပြင်လည်းရနိုင်ပါလေဒီယဟမသီလပဲယူသေးသေးကျင့်သုံးပြီးတော့သီလပြည့်ပြည့်စုံစုံနဲ့ယဟဘဝကဝယ်လွန်သွားလို့ရှိရင်ညပြည်ရောက်နိုင်တာဒီလိုနာသမီးတွေရနိုင်တာပဲ ဒါပေမဲ့လည်းအဲ့ဒီငါသမီးတွေရည်ရွယ်ပြီးတော့တရားကျင့်သုံးနေတယ်ဆိုရင်တော့ဒါကတော့တင်းနေရမကြဘူးပေါ့။အဲ့ဒီလိုတော့မလုပ်ရဘူးလား။အဲဘုရားလက်ထက်ကလည်းပဲယဟန်နေသင်္ဃဝတ်သွားလို့ရှိရင်ဖြင့်အဲ့ဒီနာသမီးတွေလိုချင်လို့နာသမီးတွေရအောင်လို့တရားကျင့်တယ်ဆိုလို့တရားကျင့်တယ်လို့ဒီလိုအထင်ရှိကြတယ်။ဒီလိုအထင်ရှိလို့မင်းများကြတယ်။ဒါကတော့မဟုတ်ပါဘူး။သာသနာ့ဘဝင်ရတယ်ဆိုတာတော့သန္တရဝုဒ္ဒဒုက္ခတော့မောစနာထာယ။သံဃာဝဆင်းရဲလွံ့မြောက်ဖို့ ယုံနာခန္ဓာတွေဘဝဆက်တိုင်းဆက်တိုင်းထတာထတာဖြစ်ရအိုရနာရဒီရဆင်းရဲဒုက္ခတွေဖြစ်နေအဲဒီဆင်းရဲဒုက္ခတွေအကုန်လုံးငြိမ့်သွားအောင်လို့အဲဗာမြေဝဆင်းရဲလွတ်မြောက်အောင်လို့ယဟန်ဝေးရတယ်ယဟန်ဝေးပြီးတော့တရားထုတ်တော်လဲအဲဒီဗာမြေဝဆင်းရဲငြိမ့်မှုရတယ်အားထုတ်ရတယ်နောက်ဘဝကျရင်နတ်ပြည်ရောက်ပြီးတော့ချမ်းသာတွေခံစားဖို့ဆိုတဲ့အနေနဲ့ဒီလိုကျင့်ရတာမဟုတ်ဘူးဒီလိုကျင့်လို့ရှိရင်ဒီသီလကမစင်ကြယ်ဘူးလားအဲဒီလကိုလည်းပဲညံ့တဲ့သီလကျင့်သွားတယ် ဒါပေမဲ့လို့ဇင်နာနာတော့အဲ့ဒီကခြေတရတာမြတ်စွာဘုရားငါသမီးရနိုင်တယ်တောင်းခံတယ်ဆိုတော့သူလည်းမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းတရားပေးထားတဲ့အတိုင်းနှလုံးသွင်းကာယကတာတတိသာမေဝိညာဉ်ရှိတဲ့လည်းပဲစသည်32ခုဒါကဒါတွေနဲ့ပဲစင်နာနာနဲ့တော့အတော်ဆုံးဖြစ်မှာပါပဲသူကသုဘသင်္ညာနဲ့ဖြစ်နေတာအာသုဘသင်္ညာနဲ့သူကအတော်ဆုံးဖြစ်မှာပါပဲ နော်ဒီထဲမှာအိန္ဒိယသံဝရတို့ဘာလို့လာပုံထောက်လို့ရှိရင်တော့ဝိပဿနာတွေလည်းပါရမှာမို့လေဝိပဿနာတွေလည်းပါပါတယ်အဲဒီကမ္မထာနေသူနှလုံးသွင်းနှလုံးသွင်းနေတော့အခြားသောယန္တေကဒီစည်းဆောင်ပြောကြတယ်အဲဒါပြောကြတော့ဆိုတော့ရှင်နာနာတို့ညာနော်သူသိထူးတာပဲဒါဆိုဘုရားရဲ့ညီတော်မူနာသမီးရနိုင်တဲ့ မန္တန်ဒီကမ္မထာနေမြတ်စွာဘုရားပြေးတာသူမှုရတာဒီရင်ပုဂ္ဂိုလ်ဆိုလို့ရှိရင်ဖြင့်ဒီဟာမရနိုင်ဘူးအဲဒီလိုပြောတဲ့ပုဂ္ဂိုလ်ကပြောချက်ရှင်နာနာဈေးရောက်ဈေးဝယ်လိုပဲငါသမီးရရင်ဖြင့်ကျင့်မယ်ဆိုတော့သူကဈေးရောက်ဈေးဝယ်တော်မျိုးရှင်းနေတာပေါ့သူကသာသနာတော်ငါသမီးရမှာသူကရမှာပဲသူကကျင့်နိုင်မှာဆိုတော့အဲဒီလိုလည်းပဲအဲပြောချက်ကြည့်ရကြတော့ သူ့စိတ်ထဲနည်းနည်းရှက်တာအများတွေတော့ယူတနာသန္တရာဝဆင်းရဲလွန်ရောက်ဖို့ဆိုပြီးကျင့်ကြငါအနာသမီးရောက်ကျင့်တယ်ဆိုတော့နေရာမကြောက်ဆိုပြီးတော့ဒီကဆင်းရဲကြီးကပြီးတော့တကယ်ဟုတ်အထုတ်တော်တာကြီးကြတော့တကယ်ဟိုအထုတ်တော်မကြမီအတွင်းမှာပဲညာနာဖြစ်သွားတယ်အရဟတမေဖို့ရောက်သွားတယ်အဲဒီအရဟတမေဖို့ရောက်သွားတဲ့ကျင့်ပုံတွေဒီမှာရှင်နန္ဒတုကဟောထားတယ်မြတ်စွာဘုရား ကုလဗုဒ္ဓတိဘိက္ခွေနန္ဒသမ္မာဝရမဏဝရိယကလဝတိဘိက္ခွေနန္ဒသမ္မာဝရမဏဝရိယပါတာရိကောတိဘိက္ခွေနန္ဒသမ္မာဝရမဏဝရိယဒီပါတာကောတိဘိက္ခွေနန္ဒသမ္မာဝရမဏဝရိယဘိက္ခွေရတို့ကုလဗုဒ္ဓတိမျိုးကောင်းသာဟု၏ သမ္မာမှန်သောဝရမနောဆိုသောပုဂ္ဂိုလ်သည်နန္ဒံနန္ဒကိုဝရိယဆိုရ၏ယူအောင်သာဆိုလို့ရှိရင်နန္ဒပဲဆိုသင့်တာပဲမြတ်စွာဘုရားကတော့နန္ဒလို့ခေါ်ပါတယ်ဘုန်းကြီးသံဃာတန်းတော့အရှင်လေးထည့်တာလေကအခုဆိုတဲ့ပုဂ္ဂိုလ်တွေကယူဆိုတော့အဲယူသေးသူတို့ဘာလို့ဖြစ်နေလဲဆိုတော့အရှင်လေးထည့်တာလေအခုဆိုတာမြတ်စွာဘုရားအနေကတော့အရှင်မပါပါဘူးယူကောင်းသာဆိုရင်နန္ဒကိုပင် ဆိုသင့်သည် အဲဒီလိုဘာသာပြန်လို့ရတယ်ဒါပေမဲ့အခုဆိုတဲ့ပုဂ္ဂိုလ်တွေကဇင်နန္ဒရဟန္တာကိုနန္ဒဆိုတော့မြူတရားရောက်တယ်လို့ဖြစ်နေတယ်လို့အစဉ်လေးထည့်ထားပါတယ်ဒီမှာဗလာဝါကြီးအာဇီရောသူဟုရဲ့ဆိုလင်းလည်းပဲဉာဏန္ဒကိုပဲဆိုရင်းနဲ့ဘာသာရိကောတိညိုဝဲကိုဆောင်းပြီးဆိုတင်နေတာပါတင်နေသူဟူ၍ ဝရမာနဆိုလို့ရှိရင်လည်းပဲတဲ့နန္ဒကိုလည်းဆိုလိမ့်မယ်သိပါရာတော့ထူတဲ့ထက်မြက်သောຢာကရှိတယ်ຢာကကြီးတာပါຢာကကြီးတော့ဆိုဆိုရင်လည်းပဲနန္ဒနန္ဒကိုသမ္မာမှန်ကန်စွာဝရိယဆိုရည်နန္ဒကိုလည်းဆိုလိမ့်မယ်ဒါအမျိုးကောင်းသားတွေမှာမျိုးကောင်းသားရွေးစက်လိုက်တဲ့နန္ဒတဲ့ပို့ပြီးမျိုးကောင်းသားမရှိပါဘူးတဲ့နန္ဒတကယ်မျိုးကောင်းသားပဲ မျိုးကောင်းသားဆိုတော့နူးညံ့ဒီမွေ့တယ်ပေါ့လေမျိုးကောင်းသားဆိုတော့တေသားတို့မင်းသားတို့ဒါသူကမင်းသားဖြစ်နေတာပဲအနာနူးညံ့ဒီမွေ့တဲ့ပုဂ္ဂိုလ်အာကြီးတဲ့ပုဂ္ဂိုလ်ဒီနေ့သာများတယ်ဆိုတာအာကြီးတဲ့ပုဂ္ဂိုလ်တွေများရတာပဲဒါအာကြီးတဲ့ပုဂ္ဂိုလ်ချင်းသူ့ရဲ့အာကြီးတာမရှိပါဘူးတဲ့နာနာအားကောင်းတယ်တင်းနေတယ်တင်းနေတဲ့ပုဂ္ဂိုလ်တွေကကိုယ်ရုပ်တင်းနေတာအကြောင်းပြုပြီးတော့ຢာရကိလေသာတွေဆိုတာပွားတာပဲ အခုငယ်ရတဲ့ပုဂ္ဂိုလ်တွေငယ်ရသေးတယ်ဆိုပြီးကိုယ့်ကိုယ်ကိုတင်းနေတာအကြောင်းပြုပြီးတော့ကာမဂုဏ်အာယုန်တွေတရားနှိမ့်တဲ့တွေ့တာပြီးတော့နေကြတာလေဒါကြောင့်တင်းနေတဲ့သူဆိုလို့ရှိရင်လည်းနာနာတဲ့ပို့ပြီးတင်းနေကြမရှိဘူးတဲ့နောက်ຢာကအာကြီးတယ်ဆိုတဲ့သူຢာကကြီးတာပဲနာနာຢာကအာကြီးတယ်အဲ့ဒါဒီလေးဘုကတော့လွယ်လွယ်ပါပဲအဲဆိုလိုက်ကြတော့ဒါလည်းလွယ်လွယ် မြို့ကောင်းသားဆိုလင်မြို့ကောင်းသားဆိုလင်သင်္နန္ဒကိုပင်ဆိုသည်နိသင်္နန္ဒကိုပင်ဆိုသည်နိအာတိတုဆိုလင်အာတိတုဆိုသည်သင်္နန္ဒကိုပင်ဆိုသည်နိသင်္နန္ဒကိုပင်ဆိုသည်သင်္တေတုဆိုလင်သင်္တေတုဆိုသည်သင်္နန္ဒကိုပင်ဆိုသည်နိသင်္နန္ဒကိုပင်ဆိုသည်ရာဂတိတုဆိုလင်ရာဂတိတုဆိုသည် နာနာကိုပင်ဆိုခြင်းသည်အရှင်နာနာကိုပင်ဆိုခြင်းသည်အဲ့ဒါဖြင့်ဒီလောကဘက်ကနေကြည့်မယ်ဆိုရင်မိမိကိုယ်ကိုမိမိကိုယ်ခန္ဓာငဲ့နေကြမရှိဘူးဆိုတာပေါ်အောင်လို့သူကပြရတယ်။ဉာဏနာလောကဘက်ကနေကြည့်ရင်မျိုးကောင်းသားအာကောင်းတဲ့ပုဂ္ဂိုလ်အဲလောကထဲမှာနေမယ်ဆိုလို့ရှိရင်ဖြင့်အမြဲတမ်းကိုနေရာကြတဲ့ပုဂ္ဂိုလ်ပဲတင့်တယ်ဆိုရင်လည်းလောကထဲမှာ မနာသိနေတဲ့ပုဂ္ဂိုလ်တဲ့လောကထဲနေဦးအမနာသိတဲ့ပုဂ္ဂိုလ်ပဲຢာကအာကြီးတယ်ဆိုတော့ຢာကအာကြီးတဲ့ပုဂ္ဂိုလ်တွေပဲလောကထဲနေရတာပဲသူတဲ့ຢာကကြီးကမရှိပါဘူးတဲ့ဒါပေမဲ့လို့အဲ့ဒီနန္ဒတောင်မှညာတော်ခြင်းကိုကျင့်နိုင်သေးတယ်တခြားသောပုဂ္ဂိုလ်တွေမကျင့်နိုင်ကြအကြောင်းမရှိဘူးမြတ်စွာဘုရားဆိုလိုတယ်အဲ့ဒါအရေးကြီးတယ်ကွာကိမြညာတရာကိမြညာတရာ ညတ္တအခြားသောသူ၌ကိန်းဘယ်ဆိုရရှိရမည်ဒါဘုန်းကြီးသဘောကျတယ်ဆရာဆရာကတော့ညတ္တဉာဏကာရဏိနာတဘာသောအကြောင်းဖြင့်ကိန်းစိုးနေွယ်မလိုပါဘူးအကြောင်းတစ်ပါးဆိုစရာမလိုပါဘူးတဲ့အဲဒီဆရာဆရာရဲ့ရွယ်ချက်ကတော့သူပြလက်ကနဲ့အကြောင်း၄ပါးရှိတယ်အဲဒီအကြောင်း၄ပါးနဲ့ပြည့်စုံလို့ရှိရင်ကျင့်နိုင်တာပဲတခြားသောအကြောင်းတွေရှားနေကြမလို့ဒီ၄ပါးပဲလိုတယ်လို့ဒါကဆရာကတော့အဲဒီအမြဲဖွင့်ပါတယ်ဒါပေမဲ့ဘုန်းကြီးကတော့ သူ့ကြဒါရှိတဲ့အတိုင်းဟာပို့ပြီးတော့ချောတယ်လို့ထင်တယ်လို့တခြားသောသူတွေပြောနေကြမလို့ပါဘူးရှင်နာနာတောင်ကျင့်နိုင်နေတာပဲဘာမကျင့်နိုင်ကြရှိတယ်လေဒါပို့ပြီးတော့ဂုံရောက်တယ်လို့ဒီကထင်နေတာမှမဟုတ်ဘူးပါဠိရှင်ရင်တိုင်းအညတ္တရာကိုအာရကခြားသူဝယ်ညတ္တရာခြားသူ၌ကိန်းဘယ်ဆိုဝယ်ရှိရနည်းတဲ့ခြားသူနာငါတော့အစင်တမ်းမမြင်တဲ့ပုဂ္ဂိုလ်တွေဘာပြောနေကြရှိတယ် အမျိုးပေါင်းသားမျိုးပေါင်းသားဖြစ်နေလို့မကျင့်နိုင်ဘူးလို့ပြောကြမလို့အာကြီးနေတဲ့အတွက်ကြောင့်ကျင့်နေနေလို့ပြောကြမလို့ຢာကကြီးတို့ပါပြောကြမလို့ဘူးတဲ့အဲဒါခြားသူဝယ်ဆိုရမရှိရှင်နန္ဒပင်ကျင့်နိုင်သေးတယ်ဒီမှာလည်းပါဠိပါဠိတော်ရစဉ်ဘုရားစကားရဆိုအရှင်းမပါဘူးဒီမှာတော့ထည့်ထားမှပြင်မှာလုံးဝဆိုရတာသူကမယိုယိုလိုပြင့်နေတယ်လို့အဲဆိုရစမ်းမအောင်အဲ့ဒါလေးအခြားသူဝယ်ဆိုဝယ်မရှိ သာဓုဝေဘုဝေတိရှင်နန္ဒပင်ကျင့်နိုင်လေသည်ရှင်နန္ဒပင်ကျင့်နိုင်လေသည်သာဓုဝေဆိုဝေမရှိသာဓုဝေဘုဝေတိရှင်နန္ဒပင်ကျင့်နိုင်လေသည်ရှင်နန္ဒပင်ကျင့်နိုင်လေသည်အဲဒါလေးကပေါ်ပါတယ်လွယ်လွယ်လေးရှင်နန္ဒတောင်မှကျင့်နိုင်တော့အခုဟောရဟန်းတော်တွေမကျင့်နိုင်ကြံကြည့်ပါဘူးရှင်နန္ဒ အားကြပြီးတော့ရှင်နာနာတာကျင့်နေတာတို့ဘာလို့မကျင့်နိုင်ရမလဲညမှာပေါ့အထူးအားဖြင့်ဒုံလဘကိုတော်တွေရှိတယ်ဒုံလဘကိုတော်တွေခဏလေးလာနေကြရှင်နာနာတောင်ကျင့်နေနေတာပဲတို့ဘာလို့မကျင့်နိုင်ရမလဲဆိုပြီးတော့တရားတွေမပြည့်စုံပြည့်စုံအောင်မပြတ်မစက်အားထုတ်ဖို့ရရေးကြီးပါလေခဏခဏတစ်ပြုတ်လာပြီးတော့နေပြီးဘောဝဆသာတာမနေဘူးအဲ့ဒါရှင်နာနာတောင်မှ အမတနုညံ့တဲ့မျိုးကောင်းသားမင်းသားအမတအားကောင်းတဲ့ပုဂ္ဂိုလ်အမနာတင့်နေတဲ့ပုဂ္ဂိုလ်ရောຢာကလည်းပဲသူ့ရဲ့ထူပြောတာမရှိဘူးတဲ့အဲ့ဒါတောင်မှကျင့်နိုင်နေတာဒုဘာလို့မကျင့်နိုင်ရမလဲလို့အဲ့ဒီတော့ကျုံးဝါပြီးကျင့်ရမယ်အမျိုးသားတွေလည်းအမျိုးသမီးတွေလည်းရှိတာပါပဲအမျိုးသမီးတွေတော့သနာဝရကလျာဏီရရှိတယ်အဲ့ဒါမှအခုကျင့်တယ်လို့ပဲအမျိုးသမီးတွေကလည်းကျင့်နိုင်ကြရှိပါပဲခေမာမီပြားဆိုရှိတယ် အဲဒါတွေရှိတာပဲသူခြားသူဝဆိုပင်မရှိရှင်နာနာပင်ဖြစ်နိုင်သေးသည်တိမင်ညတရလိကဝေနန္ဒောဣန္ဒြိယေသူဂုဋ္ဌတော်ရောဣန္ဒြိယေသူဂုဋ္ဌတော်ရောဘောဇနေမတင်ညူသာဂရိယာနုယုတ်တော် တတိသံသစင်းနေနာသမန္နာရတော်ကနားလေးတွေက1 2 3 4ဒါအကြောင်းလေးသေးခုပဲဣဒဝေယံအညတရတဘာသောပုဂ္ဂိုလ်၌တဘာသောပုဂ္ဂိုလ်ပဲကိန်းဘယ်မှာဆိုဝယ်ရှိတော်အမည်နန္ဒောနန္ဒတိဣန္ဒြိယေသူဣန္ဒေတော်၌ဘုဒ္ဓတော်တော်လုံညုံစေအပ်သော တကားပေါက်ရှိပေ၏ဖိတ်ရသောတကားပေါက်ရှိပေ၏အိန္ဒိ6ပါး6တကားမှာကိလေသာမကြအောင်လို့အနာကဖိတ်နိုင်တယ်ပြီးပြီးတော့စောင့်နိုင်တယ်ဒီနေ့ဒီဗုဒ္ဓတို့ကတော့ဘောဇနေမတင်ညူဘောဇနေဘောဇင်၌မတင်ညူအတိုင်းရှိကိုသည်သာသဝေအတိုင်းရှိတယ်ပြီးပါပဲဇာဂရိယအနုယုတ်တော့နိုးကြခြင်းကိုလည်း အမြဲမပြရှင်လေအာထုတ်လျက်ရှိပြီလူကြခြင်းလူကြခြင်းဒီနေ့ကလည်းပဲဟိုရှင်ရဟုလားအဆုံးမတွေနဲ့ပါတော့ပါပြီဒီကနေ့တရားလည်းထပ်ပါတယ်ဟိုဟာတွေတရားယူပြောအောင်လို့ကြတော့မှအဲဒီတော့မှလည်းပဲအိန္ဒြေစောက်ချက်တာပါတာပဲဒီတော့အာဟာရဆောင်းခဲပဲဘောဇင်မှာအတိုင်းရှိပြီးစားတာပါတာပဲအာယူကြည့်တဲ့ဥစ္စာတွေ ပฏิသံသင်္ကေနာပฏิသံသင်တရားနဲ့တမနာတော့ပြည့်စုံ၏အဲ့ဒါ၄ခုအဲ့ဒီ၄ပါးနဲ့ပြည့်စုံတယ်တဲ့ယေဟိနန္တောသကောတိပရိပုံနာပရိသုဒ္ဓဗြဟ္မစရိယံသတိတော်ယေခြင်း၄ပါးသောအကြောင်းရင်းကားတော့ဖြင့်နန္တောနန္ဒာသည်ပရိပုံနာပြည့်စုံသောပရိပုံနာထက်ဝဉ္ဉင်ပြည့်စုံသောလူလေသေးမရှိအကုန်လုံးပြည့်စုံတဲ့အကျင့်ပရိသုဒ္ဓံထက်ဝဉ္ဉင်စင်ကြယ်သော ဘာမဆိုဘုံလုံးစင်ကြဲတယ်မစင်ကြဲတာမရှိဘူးတဲ့အဝတ်များညစ်ခြင်းမရှိဘဲနဲ့ဆွတ်ဆွတ်ဖြူးနေတယ်လို့ပဲပရိပုံဏံထဝဉ္ဉပြည့်စုံသောပရိသုဒ္ဓံထဝဉ္ဉစင်ကြဲသောဓမ္မစရိယာမြတ်သောခြင်းကိုစရိယုံခြင်းငါပဲကောတိစွာနိုင်လေ၏အဲဒီအကြောင်းရင်းက၄ပါးဖြင့်ဓမ္မစရိယာမြတ်သောခြင်းကိုညှင်းနိုင်တာပဲတဲ့ဉာဏ်နာဖြစ်သွားတာအဲဒီ၄ခုနဲ့ဖြစ်သွားတာလို့ဒါပြောတယ်။ကောင်းတယ်မနာကောင်းတယ်ဆိုတာ အဲဒီမှာအရင်တည်းကဂုဒ္ဒတော်တော့ရှိဦးတယ်မြတ်စွာဘုရားခွင့်ပြရတယ်တတရီဒံနန္ဒတာဣန္ဒိယေသူဂုဒ္ဒတော်သာယဟောတိဘေခွေယံတို့တတရထိုလေးပါသောအကြောင်းငါတို့တွင်ဤတံဤဆိုလတဏီကနန္ဒတာနန္ဒယဣန္ဒိယေသူဂုဒ္ဒတော်သာယဣန္ဒိတို့၌ လုံညုံစရာသည်အဖြစ်နဲ့ဝါလုံညုံစရာသည်အဖြစ်သည်ဟောတိဖြစ်ပေ၏အဲဒီ၄ပါးသောအင်္ဂါတော့အင်္ဂလိပ်၆ပါးလုံညုံစေဖို့နဲ့ခုဟောပြမယ်လို့ဆိုလိုတဲ့သစေဒိသွေနာနာတာပုရတိမာဓိတာအာလောကေတဘာဟောတိသဗ္ဗံစေတသာသမနာရိတဝါနန္ဒပုရတိမာဓိတာအာလောကေတိဧဝံဧဝမေ ပုရာတိမန္တိသံအာလောကိယတောနာဘိသရဏသဘာဝကအကုသလဓမ္မအနတဝေသံတိဘေကွေယံတို့နန္ဒကနန္ဒအာပုရတိမာဒီတာအရှိရမျက်နာကိုအာလောကိတပါ ကြည့်အပ်သည်ကြည့်ခြင်းဤသစေဟောဒီကိစ္စညာအာအရှိဘက်ကိုကြည့်စရာအကြောင်းကပေါ်လာပြီတဲ့ ရေကကြည့်ကြကြောင်းပေါ်လာတယ်။ဟိုမှာလမ်းလျှောက်နေတဲ့အခါဆိုလို့ရှိရင်အင်းဈဉ္ညာသွားနေရင်လည်းပဲအဲဈဉ္ညာဆုံးမလားမဆုံးမလားကြည့်ကြရှိရမှာပေါ့လေ။ဆုံးကတော့ဘာလဲသွားနေလို့ရှိရင်လည်းပဲအဲဒီသွားတဲ့နေရာမှာရှိတဲ့သွားမယ်ဆိုရင် ရှိတဲ့ကဘေးရန်အန္တရာယ်ရှိသလားလမ်းရှင်းသလားမရှင်းသလားလို့ကြည့်ရတာရှိရမှာပေါ့။အဲအเจ้าမှလည်းပဲဒီလိုပဲဟိုဒီကြည့်ရင်ကြည့်လိုက်တဲ့အခါကာလမှာကြည့်ကြရှိလာပြီတဲ့။ ပြီးသင်လာပြီပြီးသင်တဲ့အခါကလာပဲလို့ရှိတော့ဆိုတော့သာဗံစိတ္တသာသမဏရိတ်ဝသာဗံအလုံးစုံကိုစိတ္တသာစိတ်ဖြင့်သမဏရိတ်ဝနှလုံးသွင်းပြီအဲအလုံးစုံကိုစိတ်ဖြင့်နှလုံးသွင်းဆင်ခြင်ပြီးတော့နာတော့နာနာတိပုရာဓိမာတိသာရှေးရမယ်နာအာလောကေတိတဲ့တယ်ကြည့်စီဆင်ခြင်ပြီးမှကြည့်တယ်ဘယ်လိုဆင်ခြင်တော့ဆို မင်္ဂအာဧဝံဤသို့ကြည်သည်ရှိသောမင်္ဂအာဧဝံဤသို့သောရှင်ရအခြင်းဘုရားရှင်မာတိတံအရှိရာမျက်နာအာလောကရတော်ကြည်သည်ရှိသောအာလောကရတော်ကြည်ကြည်သောမင်္ဂအာအဘိဇာဒေါမနတာဟုဆွဲကုန်သောဘာဝကရဉာဏ်ကုန်သောအကုသလဓမ္မအကုသိုလ်တရားတော်သည်နအနဝသိတံတိအစဉ်လိုက်၍မဖြစ်ကုန်လတံဣတိရောနှလုံးသွင်းခြင်းအာလောကေတိကြည်၏ အဲရှေ့ဘက်ကိုကြည့်ကြရှိတဲ့ခါငါဒီလိုကြည့်လို့ရှိရင်ဒီပုံဒီနဲ့ကြည့်ရင်လားအဘိဓါဆိုတဲ့လူချင်းနှစ်သက်မှုမဖြစ်နိုင်ဘူးဒေါမနတာစိတ်နှလုံးမသာရမှုဒေါမနတာနဲ့တွဲတဲ့စိတ်ပြည့်မှုဒေါသအဲ့ဒါတွေမဖြစ်နိုင်ဘူးလို့ရင်တော့လောဘဒေါသပါပဲဒါကဒေါသမဖြစ်နိုင်ဘူးအရှိပဲကြည့်လိုက်လို့နှိမ့်တဲ့စရာအာယုံလေးမြင်ပြီးနှိမ့်တဲ့မှုဖြစ်ခဲ့လို့ရှိရင်ဒါဒိဋ္ဌာဖြစ်တာမုန်းစရာအာယုံမြင်ပြီးတော့နှလုံးမသာဖြစ်ရင် နာဒေါမနတာနှလုံးမသားမှုဒေါသဖြစ်တော့တာပဲအဲလောဘဒေါသကောင်းတဲ့အာယုံမြင်ရင်လောဘဖြစ်နိုင်တယ်မကောင်းတဲ့အာယုံမြင်လို့ရှိရင်ဒေါသဖြစ်နိုင်တယ်အဲဒီလိုမဖြစ်မဖြစ်တဲ့နည်းဖြင့်ကြည့်မယ်လို့ဘယ်လိုကြည့်ရင်မဖြစ်နိုင်ဘူးမဖြစ်နိုင်ဘူးလို့သိမှသာလဲအဲ့ဒီနည်းနဲ့သူကကြည့်တယ်အာခုနေကြည့်တယ်လို့ရှိရင်တော့နှိမ့်သက်စရာအာယုံမြင်ပြီးတော့သွားမယ်စိတ်ကနှိမ့်သက်စရာအာယုံတောင်းလာနေတဲ့အချိန်သွားကြည့်ရင်ဒါဖြစ်တာပေါ့အဲ့ဒါ သူတပိနဲ့မြတ်စွာဘုရားနောက်ကလိုက်ပါတော့ကဗိဒ္ဓမေလိုက်တာတော့ကသနာရကလျာဏီကြည့်တာဘောအဲဒီတော့ကနှိမ့်သက်သာရတဲ့စောစောကတဲ့နှိမ့်သက်သာရတဲ့စိတ်နဲ့ကြည့်တာอืมဒါစောစောကတဲ့သာရတဲ့စိတ်နဲ့ကြည့်တော့မြင်လိုက်တော့လေသာရတာအနောက်စီတဲ့ဆွဲကြတယ်နားထောင်လိုက်တော့ကပြောတဲ့စကားနားထောင်လိုက်စောစောကတဲ့နှိမ့်သက်သာရနေတာအဲဒါလေးကစီတဲ့ဆွဲကြတယ်အဲဒီလိုဟာတွေအခုလူတွေမှလည်းဒီတိုင်းပဲ ဘဝနှစ်သက်တာလည်းစိတ်နဲ့ကြည့်ကျင်တာလေးတွေကိုဒီမင်းကရှာကြည့်နေတာကိုကြည့်လိုက်တော့အဲ့ဒီမြင်ရတာလေးဆွဲကြနေတော့အဲလူချင်းနှစ်သက်စရာအာယုံလေးတွေလူချင်းနှစ်သက်ပြီးသာယာပြီးတော့ကြားနေစိတ်ဆိုးစရာယုံစရာမုန်းစရာအာယုံကြတော့လဲအဲ့ဒါကလေးကြည့်ပြီးတော့စိတ်ဆိုးယုံမုန်းတဲ့စိတ်တွေကြားနေတာပြန်စဉ်းစားပြီးတော့နှလုံးမသားရဲ့စိတ်တွေပြန်ပြီးတော့ဖြစ်နေတာအဲ့ဒါအာရမဏနုတ္တိယတွေခေါ်တယ်အဲ့ဒါဝိပဿနာမရှိလို့ အဲဒီမြင်တော့ကလည်းမြင်မြင်ချင်းမြင်နေရှုပြီးတော့မြင်တာလည်းဖြစ်ပြောက်သွားတယ်ထင်လို့ရှိရင်အဲယောက်ျားအနေမိန်းမအနေအခုမျိုးသားတွေညာတော်တွေဆိုရင်တော့မျိုးသမီးတွေမိန်းမတွေအနေနဲ့အဲသာဝတင်နေတဲ့အနေနဲ့ငယ်ရွယ်ပြူရွယ်အနေနဲ့ပေါ့နှိမ့်သက်စရာအနေနဲ့အဲဒီလိုထင်လို့ရှိရင်လားဒီတဲ့ဆွဲကြနေတာပဲနောက်ဇာကတွေသာကသာကပြန်စဉ်းစားရင်ဖြစ်နိုင်တယ်အဲဒီအချိန်ကမဖြစ်လဲနောက်တော့ဖြစ်တတ်တယ် ယောသမီးတွေအနေနဲ့လည်းဒီလိုပဲอืมယောက်ျားပုဂ္ဂိုလ်တွေဒေချာကြည့်ပြီးတော့ဆွဲမှထားလို့ရှိရင်တော့ပြန်စဉ်းစားတယ်စဉ်းစားတယ်ရာဂကိလေသာဖြစ်နိုင်တယ်စိတ်ဆိုးစရာညွန်ပြမုန်းစရာတွေမြင်တော့ငါကတော့မျိုးသမီးမျိုးသားရတယ်မခွဲကြနိုင်ဘူးသူကတော့စိတ်ဆိုးစရာမုန်းစရာဒေါသကတော့ဖြစ်တော့မှာအဲ့ဒါသွားကြည့်လိုက်ရင်အဲ့ဒါစောစောကလည်းနေတဲ့စရာအာယုံအလိုရှိနေတော့ကြည့်ရင်နေတဲ့စရာအာယုံနဲ့တွေ့လို့ရှိရင်အဘိဓါဆိုတဲ့ຢာကဖြစ်လိမ့်မည် မုန်းစရာအာယုံကိုလိုရှိနေတယ်ဆိုတော့ကလည်းမုန်းစရာဒါကတော့ပထမလည်းအချင်းချင်းမတည့်တာတွေပါလေရှိတာပေါ့လေမတည့်တဲ့ပုံကိုယ်တွေမတည့်တဲ့ပုံကိုယ်တွေချင်းချင်းဆိုတော့ဒီမှာကိုယ်နဲ့မတည့်တဲ့ပုံကိုယ်ဒီနာရှိတယ်ထင်ရင်သူငါဘယ်လိုများနေပါလဲငါဘယ်လိုများသူကြည့်ပါလဲသူကောင်းသောကြည့်ချင်းနဲ့ကြည့်သလားဘယ်နဲ့နေပါလဲတွားကြည့်ရင်အဲ့ဒါကတော့ကြရင်ငါမျိုးဆုံးဆုံးကြည့်တာပဲဘယ်နဲ့လဲဘာပဲဆိုပြီးတော့ အဒေါသသတိအကြောင်းနဲ့ဖြစ်တယ်အဲတော့စောစောကလည်းနှိမ့်သက်စရာအလိုရှိပြီးကြည့်လို့ရှိရင်မုန်းစရာအလိုရှိပြီးကြည့်လို့ရှိရင်အာကြည့်လိုက်တာဖြစ်ရင်အကြောင်းပဲဒါကဝိပဿနာမရှိဘဲနဲ့ကြည့်လို့ရှိရင်နောက်ကရှုမှတ်မှုမပါဘဲနဲ့ကြည့်လို့ရှိရင်ကြည့်လိုက်တာဖြစ်ရင်အကြောင်းပဲအဲဒီလိုကိလေသာမဖြစ်လောက်အောင်လို့စောစောကတည်းကနှလုံးသွင်းဆင်ခြင်ပြီးတော့ကြည့်တယ်တဲ့အဲဒီမှာဘာထကသံသင်းနဲ့အပါယသံသပါယသံသင်းနဲ့ ဝသရသံသစဉ်အတ္တမောဟသံသစဉ်နဲ့သံသစဉ်၄ပါးရှိတယ်ပါရကသံသစဉ်ဆိုတာအကျိုးရှိသလားမရှိသလားစဉ်းစားတာပါရကသံသစဉ်ခေါ်တယ်ဒီလိုကြည့်လိုက်တဲ့အတွက်အကျိုးရှိသလားကြည့်တင်သလားကြည့်တင်တယ်ဆိုလို့ရှိရင်ကြည့်ပါလေမကြည့်တင်ဘူးဆိုလို့ရှိရင်မကြည့်နဲ့အဲဒါခုနစဉ်းစားတာလည်းပါသွားတယ်လို့ဆိုတာ ကြီးတယ်နဲ့ကျင်းတယ်အခုနေနှစ်သက်စရာအာယုံလေးလိုချင်နေတဲ့အချိန်နှစ်သက်စရာအာယုံများလိမ့်မယ်လို့ရှင်ပြီးကြည့်လို့ရှိရင်နှစ်သက်စရာအာယုံလည်းတွေ့ရင်ဗိဇ္ဇာဖြစ်တာပဲစေစိုးစရာအာယုံအဲတွေ့လိမ့်မယ်ထင်ပြီးစေစိုးစရာအာယုံကြည့်လိုက်တော့စေစိုးစရာအာယုံနဲ့တွေ့ရင်ဒေါသဖြစ်တာပဲအဲဒီဟာကြည့်တယ်မကြည့်တယ်အဲ့ဒီတည်းပါသွားတယ်အဲကြည့်တယ်ပဲမယ်လည်းပဲသင့်တော်ရလားမသင့်တော်ရလားဒါလည်းပဲစဉ်းစားရမယ် အဲစဉ်းစားပြီးတော့သင့်တော်တဲ့ထင်မှကြည့်ပါတဲ့အကျိုးရှိမယ်အကျိုးရှိတိုင်းလည်းပဲကြည့်ရမှာမဟုတ်ဘူးသင့်တော်မှရဟန်းများပိုရေးကြည့်တာပေါ့နော်ညာညာအကျိုးရှိလို့ကြည့်ကျင်ပေမဲ့လို့ကြည့်လို့တော်ရမတော်ရလဲစဉ်းစားမတော်ရင်မကြည့်ရဘူးအရာထဲမှာဆိုလို့ရှိရင်စက်ကုံတွေစောင့်ကြည့်ပြီးတော့နေရ အခုကာလတော့သိတော့ဆောင်ကြည့်ကြပါဦးဒီလိုပဲကြည့်နေရတယ်လျှောက်ကြည့်နေကြတာတော့ဒီဘဝမှာလည်းပြည့်မတင်တော့သူကရိုးနေအဲအရေးကြီးတာကတော့ဝိနည်းသိက္ခာဘုရားအချင်းဆိုရင်ဒီဥစ္စာအရေးအကြောင်းထုံးရှိရင်မကြည့်ရဘူးကွာသွားရင်လည်းလမ်းလောက်ကြည့်ပြီး၄တောင်လောက်ကြည့်ရနေစီမှိတ်ထားမှာတော့မဟုတ်ပါဘူးကိုယ်စိတ်ထဲက၄တောင်လောက်မှန်းကြည့်ပိုးမြင်တော့လည်းဒီကဖြစ်ပါဘူးအဲအတိကြတော့ဘယ်ဖြစ်နိုင်မလဲ၄တောင်တိတိမဖြစ်နိုင်ဘူးလို့သာတော့ အဲ၄000လောက်ပဲမှတ်ပြီးတော့ကြည့်သွားတယ်ဒီတော့ကလွန်ပြီးတော့မြင်တဲ့ခါလည်းရှိမှရော့နေတဲ့ခါလည်းရှိမှာပေါ့အဲလောက်ပဲကြည့်ရမှာထိုင်းနေလို့ရှိရင်လည်းဒီလိုပဲမိဘ၄တောင်တော့အဲလောက်ပဲကြည့်အောင်ဟိုဒီဒီရှောက်လှည့်ပြီးတော့ကြည့်ရမှာမဟုတ်ဘူးအဲဒါကဝိနည်းသိက္ခာဘောကြီးကဒါပြန်ကြည့်တယ်လို့ကြည့်တောင်မှတဲ့ဘေးကကဲရမယ့်ပုဂ္ဂိုလ်တွေပဲရှိတာတည်းပဲအဲမဲ့ပုဂ္ဂိုလ်တွေရှိရင်လည်းပဲကြည့်တင်တာတောင်မှလည်းမကြည့်သေးပဲနဲ့ ဘယ်လိုနေဦးမှာလဲကြီးရင်ကြီးရင်လည်းအကြောင်းပေါ်လာတယ်ကြီးမှာပဲဆိုပေမဲ့လည်းကြီးတယ်လို့ရှိရင်ဘေးကကဲ့ရဲ့မဲ့ပုဂ္ဂိုလ်ရှိနေရင်ဒါလည်းအိန္ဒိယရဲ့နေရာလေးတွေဟိုကဲ့ရဲ့ပုဂ္ဂိုလ်သူလည်းအကုသိုလ်ဖြစ်နေလို့အဲလူနေရအဲဒီလိုရှိပါတယ်ဒါကြောင့်အကျိုးရှိသလားမရှိသလားဆင်ញင်ပြီးတော့ ကြည့်ရဲတဲ့သာတကတာမစဉ်နဲ့ကြည့်တာသင်တော်သလားမတင်သင်တော်သလားဆင်ញင်ပြီးတော့ကြည့်ရဲသဗ္ဗတာမစဉ်နဲ့ကျန်ဒါလေးဆိုကြဒါမြေတကာသုံးကြတာကြည့်ရမှာလားမဟုတ်သေးရင်ဘာပဲဖြစ်ဖြစ်ပေါ့လေကျိုးရှိမရှိဒီလိုခုပြုလုပ်တော့မယ်ဆိုရင်ကျိုးရှိမရှိဆင်ញင်ပြောတော့မယ်ဆိုရင်ကျိုးရှိမရှိဆင်ញင်ဆင်ញင်နိုင်သိကောင်းတာပါပဲအဲကျိုးရှိတောင်းမှလည်းပြောသင့်သလားမပြောသင့်သလားပြုလုပ်သင့်သလားမလုပ်သင့်သလားအဲဒါတွေထားပြီးဆင်ញင်ရသေးတယ်ရှားနိုင်လို့ရှိရင်တော့အမှန်ကောင်းပါလား အလေးကျင့်များနေလို့ရှိရင်တော့အဲ့ဒါဆင်ញင်မိတာကတော့များပါတယ်မဆင်ញင်မိတာလည်းရှိမှာပေါ့လေဆင်ញင်မိတာများရင်ကိုတော်လာပါလိမ့်အကျိုးရှိသလားမရှိလားစဉ်းစားတာကပဋ္ဌကာဆိုရမယ်အကျိုးရှိသလားမရှိလားစဉ်းစားတာကပဋ္ဌကာပဋ္ဌကာ ကျိုးရှိသလားမရှိလားစဉ်းစားတာကမထက်ကကျိုးရှိသလားမရှိလားစဉ်းစားတာကမထက်ကဟာဗဒကသံမစဉ်ကျိုးရှိပဲမဲ့လို့ကျိုးရှိတော့ကြည့်ကြည့်တဲ့အဲကျိုးရှိကျိုးရှိလို့ကြည့်ဖို့ကပင့်တော်နေပဲမဲ့လို့ အဲအခြားအခြားတစ်ပါးသောအကြောင်းအရာကြောင့်ကြည်သင်သလားမကြည်သင်သလားခုနေခါကြည်လို့တော်မလားကြည်သင်သလားမကြည်သင်သလားဒါလည်းစဉ်းစားရအောင်မယ်သင့်တော်သလားသင့်တော်သလားမတော်လားမတော်လားစဉ်းစားတာကစဉ်းစားတာကအပါယအပါယသင့်တော်သလားသင့်တော်သလားမတော်လားမတော်လားစဉ်းစားတာကစဉ်းစားတာ စိတ်နဲ့စူးစိုက်ပြီးကြည့်ရင်ကြည့်တာမြင်မြင်တာတော့ဒါတွေအကုန်လုံးလိုက်ပြီးတော့ရှိပါတယ်အဲ့ဒါဝိပဿနာကတော့သူကမ္မထာနဲ့ပဲပြီးပါတယ်သူ့ကိုဗဒနာပြုရတာမဟုတ်ဘူးဝိပဿနာကဆူရင်ဆူရင်ကြည့်ပါရတယ်ဒေါသရပါမကင်းအဲကြည်တိုင်းကြည်တိုင်းဒီပြင်ကိုမူရလေးနှုတ်မူရလေးစိတ်မူရလေးအကုန်လုံးပဲအဲဒီဒေါသရပါမကင်းကတော့ဖြစ်တိုင်းဖြစ်တိုင်းလိုက်ရှိရတာကိုမူရဖြစ်တိုင်းရှိနေတယ် စိတ်မူရတွေဖြစ်တိုင်းရှိနေတဲ့ဝေဒနာတွေဖြစ်တိုင်းရှိနေတဲ့သဘောတရားတွေဖြစ်တိုင်းရှိနေတဲ့ဆိုရင်ဒါဘောဇရတံစဉ်တွေပဲဘောဇရတံစဉ်ကရင့်ကျက်တဲ့အခါကာလကြတော့အာတမောဟတံစဉ်ဖြစ်တယ်ဗြဟ္မစရကတော့ရောမြင်မမြင်ပြရှိနေမယ်လို့ယုံနာအနိစ္စဒုက္ခအနတ္တပိုင်းခြားမသိသေးဘူးဓမ္မရိညာရင့်လာတဲ့အခါကျရင်ယုံနာနှစ်ပါးပဲဆိုတော့ရှင်ရှင်သိတာ ဒါလည်းအတ္တမောဟပဲအတ္တမောအခြေခံပဲနောက်ခဏ20ဖြစ်ပြနေဒါလည်းမှရင်မှရင်နဲ့ပေါ်လာတဲ့အာယုံလည်းပြောက်သွားမှတ်တည်တဲ့စိတ်လည်းပြောက်ပေါ်လာတဲ့အာယုံလည်းပြောက်မှတ်တည်တဲ့စိတ်လည်းပြောက်မှရင်မှရင်နဲ့အဲပေါ်ပြောက်တိပြောက်တယ်အစင်းစင်တခါလည်းဖြစ်နေတာလေတွေ့ရအဲအာတမောဟမတွေ့ဝေတော့ဘူးတဲ့အိဋ္ဌတရားတွေပဲပေါ်ပြီးပြောက်သွားလို့အိဋ္ဌပေါ်ပြီးပြောက်သွားလို့ဒုက္ခပေါ်ပြီးပြောက်သွားလို့အနတ္တ သဘောတရားမျှပဲဆိုကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိတာအဲဒါအတ္တမောဟတံစဉ်ဖြစ်လာတယ်အဲဒီတံစဉ်တွေနဲ့ပြည့်စုံပြီးတော့ရှင်နန္ဒရာပြောကြည်တာကိုရှေးရကြည်မယ်ဆိုလို့ရှိရင်တဲ့အရေးရကြည်မယ်ဆိုလို့ရှိရင်လည်းအဘိဓါဒေါမနတာတော့ဖြစ်စရာမရှိမှာတဲ့အဲ့ဒါကြီးကြည်ရဲ့ ဣန္ဒြေများ6တကားပိဋ္ဌလုံစီလုံညုံစီနိုင်သည်ရှင်နန္ဒကျင့်မို့ဣန္ဒြေ6ပါးလုံးမျက်စိနာနှာခေါင်းလျှာကိုစိတ်6ပါးလုံးဒါပဲမဲ့ဒီမှာတော့ကြည့်တာတစ်ခုပဲဗာဠိတော်မှာတရားဖွင့်လာတယ်ဟိုဟာတွေတော့ဆောင်းယူတော့မှာမဟုတ်လေဒါတစ်ခုပဲပေါ်ပြထားပါ အဲဆိုရမယ်ဣန္ဒြေမြာဣန္ဒြေမြာ၆တကား၆တကားအိဋ္ဌလုံညုံစေနိုင်သည်အိဋ္ဌလုံညုံစေနိုင်သည်ဣန္ဒြေမြာဣန္ဒြေမြာ၆တကား၆တကားအိဋ္ဌလုံညုံစေနိုင်သည်အိဋ္ဌလုံညုံစေနိုင်သည်ဆိုဣန္ဒြေမြာ၆တကားအိဋ္ဌလုံညုံစေနိုင်သည်အဲဣန္ဒြေမြာ၆တကားပိဋ္ဌလုံညုံစေဘုံကဘယ်နဲ့တော့ဆိုတော့ နောက်ကအကျယ်ပွင့်လာတယ်ခေါင်းကပြောတဲ့ပါဠိပါပဲအရေးရကြည်ကြကြီးလို့ရှိရင်အလုံးစုံဆင်ញင်ပြီးတော့ကိလေသာဖြစ်ဖို့ရအကြောင်းမရှိမှကြည်ရဲ့တဲ့အဲ့ဒါကလေးကဆောင်းပုတ်ကလေးတူတူလေးပဲသိထားပါပဲအရဆယ်ခွင်ကြည်လို့လင်းတယ်ဘုမာတော့အရေးရကြည်လို့လင်းနောက်ရကြည်လို့လင်းမြောက်ရကြည်လို့လင်းတောင်ရကြည်လို့လင်းဒီလေးမျက်နှာအသီးသီးပြအဲပြီးတော့ အထက်ရကြည့်လို့လင်းအောက်ရကြည့်လို့လင်းအထက်နဲ့အောက်အဲဒါလည်းနှစ်ခုသေးတာနောက်ပြီးတော့တောင်းဖြစ်တဲ့ရက်တွေအထောင်းဖြစ်တဲ့ရက်တွေအနုရိတာခေါ်တယ်အဲဒါလည်းကြည့်လို့လို့စီးရင်နဲ့စိတ်စိတ်ပေါ်မှာတော့ဟောထားပါတယ်အခုဒီမှာတော့ဒုလုံးနဲ့ပြအောင်လို့ရက်ဆယ်ခွင်ကြည့်လို့လင်းဆင်းခြင်းပြီးမှရရှိသည်ရက်ဆယ်ခွင်ကုံရောရက်ဆယ်ခွင်ဆိုတော့အရှိနောက်တောင်မြောက်အဲပြီးတော့အရှိတောင်နောက်မြောက်အရှိမြောက်နောက်တောင် ရရှိခွင့်အထက်အောက်ရရှိခွင့်ကုံရောပါတယ်အဲဒါလေးဆိုရမယ်ရရှိခွင့်ရရှိခွင့်ကြည်လို့လင်းကြည်လို့လင်းဉာဏ်ဉာဏ်ပြီးမှကြည့်ရှုသည်ဉာဏ်ဉာဏ်ပြီးမှကြည့်ရှုသည်ရရှိခွင့်ရရှိခွင့်ကြည်လို့လင်းကြည်လို့လင်းဉာဏ်ဉာဏ်ပြီးမှကြည့်ရှုသည်ဉာဏ်ဉာဏ်ပြီးမှကြည့် ဆိုမျက်နှာဘယ်ရပြီးကြည့်ကြည့်နေတဲ့စိတ်ခေါ်လာရင်ဆင်ញင်ပြီးမှတဲ့ဘယ်လိုဆင်ញင်တော့ဆိုတော့နှလုံးမသားဘိဇာဖြစ်စရာမရှိမှကိုကြည့်ပြီနှလုံးမသားဘုမဘိဇာဒေါမနတာပါဠိမှာတော့ဒီလိုရှိတယ်ဗမာကတော့ဘိဇာရှိစီလို့ရှိရင်ဒီမှာလင်္ကာမချော့ဘူးဆိုတော့နှလုံးမသားက၄လုံးဘိဇာက၃လုံးဆိုတော့သူ့နောက်ထားရပြက်နှလုံးမသားဘိဇာတဲ့ဘိဇာဒေါမနတာပါပဲ ငါဒီလိုကြည့်ရင်ဘိဇာတော်နာတာဖြစ်မလားမဖြစ်မလားမဖြစ်နိုင်ဘူးဆိုမှကြည့်ရဲ့အဲဒါဖြစ်နိုင်တဲ့နည်းကတော့ခဏကပါထကသံသင်သဗ္ဗသံသင်ဂောသရသံသင်နဲ့သမထနဲ့ဝိပဿနာနဲ့လုံးသွင်းပြီးတော့ကြည့်လိုက်တော့ကြည့်တဲ့အခါကာလမှာဘိဇာနှိမ့်တဲ့တရားမှုမဖြစ်ဘူးမကောင်းတဲ့အာယုံအိဋ္ဌာတွေ့ရပဲလုံးမသားမှုမဖြစ်ဘူးအဲရှုပြီးတော့ဖြစ်ဖြစ်ရှုပြီးတော့အိဋ္ဌာပြီးတော့အဲဒီတော့ကြည့်ရှုတယ်အဲဒါရေးကြည့်တယ် ဟိုယောဂီပုဂ္ဂိုလ်တွေမှာလည်းတိုင်းလောက်အောင်ပါအခုဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တွေသာအရေးကြီးတာပေါ့ဝေကြီးကြီးတောင်းကြီးမြောက်ကြီးနဲ့ဆိုရင်မယူမှာပဲလေကျင်းအမှတ်တွေလွတ်ကုန်တာပဲအဲတရားထုတ်နေတဲ့ခါကာလမှာအရေးကြီးတဲ့လောက်ကရှုမှဖို့ကအရေးကြီးယူမှာပေါ်ရေးကြီးတော့စိတ်ပြည့်လာရင်အဲ့ဒီစိတ်မှမှကြည့်ရင်ကြည့်ရင်သာမှမှကြည့်ရင်လည်းကြည့်တာမှမှဘောသားတွေအကုန်လုံးကြောက်မှမှရားထဲမှာရရနာပြီးတော့ ဖြတ်ထားလို့မဖြစ်ဘူးမရှိမှမှပဲနဲ့ခြံထားလို့ကိုစဉ်းစားကြည့်တာလေးဖြတ်ပြီးစဉ်းစားလို့မဖြစ်ဘူးစဉ်းစားသိချင်းနဲ့အဲ့ဒါတွေရှုပြီးတော့သွားမှဒါကြလို့သွားဖို့ရလိုပါလေဒါအရေးကြီးတယ်နှလုံးမသာဗိဇာဖြစ်စရာမရှိမှသူကြည့်သည်အစွမ်းနဲ့နှလုံးမသာနှလုံးမသာဗိဇာဗိဇာဖြစ်စရာမရှိမှသူကြည့်သည်ဖြစ်စရာမရှိမှသူကြည့် လုံးမသာဒိဋ္ဌာဖြစ်ပြမရှိမှသူရှိသည်နှလုံးမသာဒိဋ္ဌာဖြစ်ပြမရှိမှသူရှိသည်နှလုံးမသာဒိဋ္ဌာဖြစ်ပြမရှိမှသူရှိသည်နှလုံးမသာဒိဋ္ဌာဖြစ်ပြမရှိမှသူရှိသည်နှလုံးမသာဒေါမနက ဘိဇာကတော့သူပါဠိတွေကအတိုင်းပါပဲဆိုရင်တော့နှလုံးမသားဒေါမနတာဆိုတာလည်းဒေါသနဲ့တွဲဖြစ်တဲ့ဒေါသပါပဲအဘိဓါဆိုတာလည်းဇာကလောဘပဲလောဘနဲ့ဒေါသပါပဲလောဘဒေါသရင်းကဆိုတော့မောဟလည်းပါတာပေါ့လေအဲကိလေသာမဖြစ်ဘူးကိလေသာမဖြစ်နိုင်ဘူးဒီလိုကြည့်ရင်ကိလေသာမဖြစ်နိုင်ဘူးလို့ပြီးမှအဲ့ဒီကြည့်ပုံကြည့်နည်းနဲ့ကြည့်ရမှာဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကဝိပဿနာနဲ့မပြတ်ရှုပြီးကြည့်ရင်ဒါကတော့မဖြစ်ပါဘူးသေချာတာရှု မာဓိနဲ့ကောင်းနေတဲ့အခါဆိုလို့ရှိရင်ပြင်အဲဒီပြင်းတဲ့စိတ်တို့ဉာဏ်တို့နှလုံးဖွင့်တာတို့အဲရှုတာတို့ပြီးတော့မြင်တာတို့ပေါ်တိုင်းပေါ်တိုင်းနဲ့အကုန်လုံးလိုက်ပြီးတော့မှရင်ခဏမစက်ဖြစ်ပြနေတဲ့သဘောကြီးရဲ့သိသွားတာလောဘဖြစ်တဲ့ပြဖြစ်တဲ့ဘာမှမလည်းမဖြစ်ဘူးဒေါသဆိုတဲ့သိဆုံးမှုစိတ်ပြမှုသူနဲ့တွဲပြီးနှလုံးမသားမှုဒေါမနတာကဘာမှမဖြစ်နိုင်ဘူးဆိုအဲဒီလိုမဖြစ်အောင်ကြည့်ရမယ်တဲ့ကကြည့်တာတစ်ခုပဲစက္ကုဒ္ဒရာဆောင်စည်းပုံတစ်ခုပဲဒီမှာထုတ်ပြရတာ ဟောတာတော်ကနားဆောင်စည်းပုံနေတော့မပြရဘူးအဲ့ဒါနီးလူပဲနားလည်းပဲနားထောင်တဲ့ခါကာလတွေနားထောင်ကျင်တာတွေရှိလို့ရှိရင်နားထောင်ပြီးရင်နားထောင်ကျင်တဲ့စိတ်ပေါ်လာအဲ့ဒါတွေမှတ်ရမှာမှတ်ပြီးတော့နားထောင်နေမှပဲနားထောင်ဖို့တရားတွေနားထောင်နေတာကိစ္စမရှိပါဘူးอืมအဲ့ဒီအင်္ဂလိပ်ကဖြစ်စရာအာယုံတွေလောဘဖြစ်စရာအာယုံဒေါသဖြစ်စရာအာယုံအဲ့ဒါတွေတော့နားမထောင်မနေမှပဲတရားထုတ်နေတဲ့ပုဂ္ဂိုလ်ကအဲနှာခေါင်းကနံစရာအနတ် နေရာကစားကြတွေကတော့မစားလည်းမရှိဘူးစားလည်းနေရတာကိုအဲ့ဒီလည်းကိလေသာမရှိမှကိလေသာမဖြစ်တဲ့နည်းနဲ့စားရမှာရှိမှပြီးတော့စားနေရမယ်အဲကိုကအတွေ့အထိကလည်းမတွေ့မထိလို့မဖြစ်ဘူးတွေ့ထိတွေရှိဆိုတာရှိတာပဲကောင်းတဲ့အတွေ့အထိမရှိမကောင်းတဲ့အတွေ့အထိတွေကရှိတာပဲအဲဒါတွေလည်းပဲအတွေ့အထိတွေလည်းဖြစ်တိုင်းရှိမှနေမှာရှင်းမှာနောက်စိတ်ကူးစဉ်းစားကြံနေမှုလေအဲဒါကအရေးကြီးတာပဲစိတ်ကမကူးပဲနဲ့မနေဘူးနိုးနေလို့ချင်းစိတ်ကူးဆိုတာဖြစ်နေတာအဲသူလည်းပဲပေါ်တိုင်းပေါ်တိုင်းနဲ့အကုန်လုံးလိုက်ပြီးတော့ရှုနေမှာ အဲ့ဒါမြတ်စွာဘုရားကဒီမှာရှင်နာနာအိန္ဒိယဂௌတအိန္ဒြေဆောင်စည်းပုံကိုသက္ကုဒ္ဒဝါရမျက်စိအမြင်တစ်ခုနဲ့ကြည့်တာတစ်ခုနဲ့ပဲပြတာ။သောတာဒ္ဒဝါရစသည်အဲ့ဒါတွေတော့မပြဘူးကနိတိတော့ခြုံထားတယ်လေမှတ်ရမှာ။အကုန်လုံးကျင့်အကုန်လုံးရှင်နာနာတိုင်းကျင့်သွားတယ်တဲ့။သူတောင်ကျင့်နေနေတာပဲ။တို့ဘာဖြစ်လို့မကျင့်နိုင်ရမလဲဆိုပြီးတော့ကျင့်မှကျင့်။နောက်ဘောဇင်နေမှတင်ပြီး ဒါတတိဓမ္မနန္ဒတဘောဇနေမတ္တညုတာယဟောတိအဲဘောဇနေမတ္တညုနန္ဒဘောဇင်၌အတရှိပြီးဘုံတဲ့အဲ့ဒါဘယ်လိုတော့ဣဒဘိခွေနန္ဒောဒီသင်္ခါယောနိသောအာဟာရအာဟာရေတိနေဝဒဝါယနမဂါယနမန္နနာယနဝိဘူဒနာယယာဝရိဝအိမသကာယသာတိတိယယာပနာဝိန္ဒုပါရတေမဇ္ဇနုဂါယဣတိဝရဏဝရဏပြင်းကိုင်းနွေသောရဏဥပါဒတာနိ ဇာတရာစမေဘိသတိနာဝဇာတရာဘာတုရာတော့စာကြည့်ဒါကတော့ညာတော်ရှင်မြတ်တွေကိစ္စရခဏတည်းပါတယ်ဆွမ်းစင်နေတာကငယ်လေးကကိုရင်ဝုတ်ကလေးကရလာကြတာလေအများအားနေတဲ့ပုဂ္ဂိုလ်တွေမှာရလာခုတုံးလဝရရအတူရုပ်မှတ်ရအောင်လို့ဘာသာပြန်အတူရုပ်ကလေးပြထားပါပဲ ဒီဒီစားဝယ်မယ်မယ်ကိုမြည်ရမှကြာလာပါရဲ့ဆင်းပြိုးခြင်းကမသုံးပါဘူးလှဆပြီးနေအဲဒါလေးတွေပြတာအဲဒါနဲ့ဆင်ញင်ပြီးတကလားစားရမယ်တဲ့ယန္တနာစားရင်စားရင်အဲဒီလိုဆင်ញင်ပြီးတကလားစားတယ်ဟာအတိုင်းရှိလို့ရှိတယ်ယာပနာရမျှတာနေရုံပဲအဲဒါလေးကောင်းတာပူစားလိုက်ဥမာပဲဒီလိုမဟုတ်ဘူးတဲ့မျှတာနေရုံပဲ သက်ရှင်နေရှိပြီးတော့တရားကျင့်သုံးအားထုတ်နိုင်အောင်ဆိုကြည့်ရပြီးဒီကလာသလောက်ပဲထိုက်တန်ယုံပဲသုံးဆောင်တယ်လို့ဆိုလိုပါတယ်စွမ်းရင်ထွေတွေစားွယ်တွေတိုက်ရှိပြီးသုံးဆောင်သည်ဆိုရမယ်စွမ်းရင်ထွေတွေစွမ်းရင်ထွေတွေစားွယ်တွေစားွယ်တွေတိုက်ရှိပြီးသုံးဆောင်သည်တိုက်ရှိပြီးသုံးဆောင်သည်စွမ်းရင်ထွေတွေစွမ်းရင်ထွေတွေ ကားွယ်တည်းသာသနာ့တိုင်းရှိပြီသုံးဆောင်သည်တိုင်းရှိပြီသုံးဆောင်သည်သာသနာ့တိုင်းသာသနာ့တိုင်းရှိပြီသုံးဆောင်သည်လူကြတိုင်းရှိပြီပုံကတော့ညာတော်များပြည့်စုံခဏရှိတယ်ပြည့်တင်္ဂါယောနိတော့ဒီနာဘာတံပြည့်ပြပါမိတော့ ငငယ်ကစင်တာမြေဝုတ်ကြရအဲ့ဒါတွေကြက်မှတ်ပြီးတော့လာကြတယ်အခုအလွယ်တကူမှတ်ရအောင်လို့အာဟုတ္တတော်မှာဆရာတော်ကြီးစီထားတဲ့အဲဒီဆန်းဆင်းရင်ကိုအောင်းပါတယ်ဆိုဤဒီစားဝယ်မဲမဲကိုမြည်ရညာတလှပါရဲ့ဆင်းပြီးရွေးစင်ကမလုံးပါဘူးစသည်ဘုန်းကြီးကဗမာလိုရှင်းရှင်းလေးလည်းပြထားပါတယ်ငင်္ဂမုံပဲနဲ့အဲဒါလည်းနဲ့ဆင်းရင်လေးသုံးဆောင်တယ် ကျော်မြို့လှရာမရေကံချင်းရံမျောလင့်သုံးဆောင်ဤမြေဝဒဝါရောက်ကျော်မြူးနိုင်အောင်လို့တဲ့ကျော်ပါနိုင်အောင်လို့ငငယ်ရွယ်ပုဂ္ဂိုလ်တွေကျော်ပါနိုင်အောင်လို့အဲအရွယ်လာစားပုဂ္ဂိုလ်တွေလည်းကာမဂုဏ်အာယုန်တွေနဲ့ကျော်နိုင်အောင်လို့အဲဒါမှအားရပြည့်စုံအောင်လို့ဆိုပြီးတော့တချို့ဆေးတွေတောင်တမင်ကစားကြရရပဲအဲဒီလိုစားတာမဟုတ်ဘူးတဲ့မဒါရမန်ရစ်ဖို့ရလည်းမဟုတ်ဘူး ဘူးတဲ့အဲရုပ်ရည်အစင်းတွေပြည့်စုံပြီးတော့အာမန်လေးယောက်ျားမန်အဲဒါကိုကြည့်ဖို့ရတယ်မဟုတ်ဘူးမာနနာယကြည်လင်အသားရည်ကြည်လင်ဖို့ရတယ်မဟုတ်ဘူးတဲ့ငါဝိပုသနာယအသားရည်ကြည်ဖြုတ်ပြီးတော့လှပါဖို့ရတယ်မဟုတ်ဘူးဒါမှမဟုတ်ဒီမှာလှရအကုန်လုံး၄ခုလုံးတော့မထက်နိုင်ဘူးပျော်မြူးနဲ့လှရနှစ်ခုထက်ရပျော်မြူးနိုင်ဖို့ရ လှဖို့ရအသားရည်ပြည့်ပြီးတော့လှဖို့ရရည်ရွယ်ပြီးသုံးတာမဟုတ်ပါဘူးတဲ့ဘာတဲ့သုံးလုံးဆိုကျင့်ညာမျောလင့်သုံးဆောင်သည်ဒိဋ္ဌာသုံးပါကျင့်နိုင်ဖို့မြတ်စွာဘုရားသခင်ကသီလဒိဋ္ဌာတွေကြာရှည်စွာကျင့်နိုင်အောင်မသေးသေးရင်ကြာရှည်စွာကျင့်ရမှာပေါ့ဇံစားပဲနေလို့ရှိရင်တော့မကြခင်သေးသွားနိုင်တယ်သေးသွားရင်ကသီလဒိဋ္ဌာတွေကြာကြာမကျင့်ရဘူးသမာဓိပညာသမထဝိပဿနာလုပ်တွေကြာကြာမကျင့်ရဘူး အဲဒါကြာကြာကျင့်နိုင်အောင်ပြည့်ပြည့်စုံစုံကျင့်နိုင်အောင်လို့ရည်ရွယ်ကျင့်တဲ့အဲဒီလိုရည်ရွယ်ကျင့်တဲ့စားရမယ်ဒါကိုကျော်မြူလှရမရည်တန်ကျင့်ရမျောလင့်သုံးဆောင်ပြီဆိုရမယ်ကျော်မြူလှရမရည်တန်ကျင့်ရမျောလင့်သုံးဆောင်ပြီကျော်မြူလှရံကျော်မြူလှရံ တိတံပညာမျှော်လင့်သုံးဆောင်သည်နိနှင်းနာပါကပြီးသွားခေါ်စင်နေမတ်တင်ယူဓမ္မတင့်နာပါကအိန္ဒိယလူခုဒတော့အိန္ဒိယဆောက်ရှောက်ကိုအိန္ဒိယသံဝရနဲ့ပြည့်စုံသောနိနံပါကဘောဇနေမတင်ယူအစာနဲ့တိုင်းရှိပြီးပြီးသွားသုံးနံပါတတရိယံဘိခွေနန္ဒတာဇာဂရိယံသာဂရိယံနုယောဂတာယဟောတိ ဒါကအခုဟောမယ့်ဟာကတော့နန္ဒဇာဂရိယနှိုးကြမှုနဲ့ပြည့်စုံနေကုန်နှိုးကြမှုအထုံနေကုန်ပဲတဲ့နှိုးကြမှုကတော့ဒီနည်းကလည်းပဲခဏခဏဟောနေရတာပါပဲဒီဥစ္စာယောဂီတွေနဲ့စပြီးတော့ခဏခဏဟောနေရဒီဝတံစင်ကမေနနိသစ္စာယဒီနေ့လုံးဉာဏ်ညာလျှောက်လိုက်ထိုင်လိုက်ဉာဏ်ညာလျှောက်လိုက်ထိုင်လိုက်အရိယဘုံနှစ်ပါးဖြင့် အာဝရဏိယဓမ္မိအာဝရဏိယတရားនិဝရဏတရားတို့မှစိတ်ဓာတ်စိတ်ကိုပရိတော်ရတိသင်ကျေစီရမယ်ထဝင်းကြီးသင်ကျေစီရမယ်និဝရဏတရားတွေမဝင်အောင်မြဲရှုနေရမယ်လို့ဆိုလိုတယ်ဈဉ္ညာလျှောက်ခြင်းဖြင့်ထိုင်ခြင်းဒီကမဲ့ဈဉ္ညာလျှောက်နေတယ်တော့ဘယ်ကင်းမလို့ရှုနေရမှာကြွရဲလှမ်းတယ်ချရဲတာမပြတ်ရှုနေရမှာ ထိုင်နေဆိုရင်လည်းထိုင်သက်သက်ထိုင်နေရင်လည်းဘယ်ကင်းမလို့ထိုင်ပြီးတော့စဉ်းစားကြည့်တာလေစဉ်းစားနေကိလေသာတွေဖြစ်နေတာပေါ့အဲထိုင်နေတဲ့အခါလည်းပဲပေါ်လာတာတွေရှိအောင်မှထိုင်နေထိုင်နေသုံးမို့အာနာပါနာစိတ်တဲ့ပုဂ္ဂိုလ်အာနာပါနာရှုနေတာပါပဲပြညာတွေလည်းရှုလို့ရပါတယ်ဒါပေမဲ့ဘုန်းကြီးတို့ကပေးထားတာကတော့အရင်ကခေါင်းနဲ့ပိန်းနဲ့ဒီအစတွေရှုရအဲနိုင်နေတဲ့ပုဂ္ဂိုလ်ကြတော့ခေါင်းနဲ့ပိန်းတာလည်းမဟုတ်ပါဘူးဝါရပွာရတွေရှုနေုံပါပဲထိုင်နေတဲ့အခါကလား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 အာဝရဏိဣဒိမေစေတံပရိတော်တဲ့ဒီအတူတူပဲညာဥယံကြတော့လဲဒီလိုပဲစဉ်ညာသွားလိုက်ထိုင်လိုက်စဉ်ညာသွားလိုက်ထိုင်လိုက်ရှုမှပြီးတော့နိဝရဏတရားတွေပယ်ရမယ်တဲ့။နော်သံဃာရံရောက်သွားပြီတဲ့သံဃာရံဆိုတော့ည7နာရီထားပြီးတော့တွက်လို့ရှိရင်ညာဥယံက4နာရီပေါ့။4နာရီဆိုတော့6နာရီအစတွက်ပါတော့အဲ6နာရီလောက်တော့10နာရီရောက်တယ်။10နာရီ10နာရီကဟိုဘက် 7နာရီက7နာရီ12နာရီနာရီရန်တစ်ချက်နှစ်ချက်အဲ့ဒီ4နာရီပေါ့တကောင်ရကအဲ့ဒီမှာလည်းပဲတရားအားထုတ်နေအောင်လားဆိုအဲ့ဒီတော့မြတ်စွာဘုရားလဲလျောက်ပြီးတော့နေဖို့ရခွင့်ပြုထားပါတယ်ယက္ခိနေနာပပိနာတိယသေယံကပေတိတဲ့မြတ်စွာဘုရားကတော့လဲရခဲ့စောင့်ပြီးတော့ နေရပဲလျောင်းအိဆာကိုသဘောကျနေရပဲလျောင်းအိဆာသဘောကျနေရပဲဆောင်းဘယ်ဘက်ဆောင်းတာတော့ငါဆိုကဟောမထားဘူးနေရပဲဆောင်းနေပြီနောက်တိုင်းကဆေးဆရာတွေကတော့စားတော့ပြီးတဲ့ခါကလာဘယ်ဘက်ဆောင်းအိဒီမှာအစာကြီးကောင်းတယ်ဆိုတော့ဒါကျမ်းမာရေးပဲတရားထုတ်တဲ့တက်ကတော့ညာဘက်ဆောင်းအိတာကပိုကောင်းတယ်ငါဆိုကဒီတိုင်းဟောတယ်လဲရပဲဆောင်းအေးဘယ်ဘက်ဆောင်းအိကိုရမလို့အပြောင်း ပက်လက်အိပ်ဖို့ရမှာပြအောင်မှောက်ရည်အိပ်ဖို့ရမှာပြအောင်လက်ရပဲစောင့်ပြီးအိပ်အဲဒီတော့အိပ်တဲ့ခါမှာလည်းပါရိပါရအစ္ဆရာရခြေလည်းပဲခြေခြေတော်တစ်ခုဇုံထပ်ထားလို့ရှိရင်ခြေမျက်စိချင်းထိပြီးတော့နားနေကြာကြာနေနိုင်မယ်နေဆိုလို့အဲပေါ်ခြေတော်ကနည်းနည်းလေးလွန်ပြီးတော့ထားပါအဲဆရာဆရာဆင်းတို့တွေလျောင်းတော်မူပုံတွေရှိပါတယ်အဲဒီပုံစံပေါ့ခြေတော်လေးဒီလိုထားရမယ်ခြေမျက်စိချင်းမထိအောင် ပတောတံဇာနောပတောအမှားရတဲ့တံဇာနောသိပြီဖြစ်၍အမှားရမသတိလည်းပါရမယ်သိလည်းသိရမယ်အဲ့အဲ့ဒီဆိုမှဖြင့်ဓမ္မတာလွတ်ပြီးတော့အိရှင်တို့အိရမယ်ဘယ်လိုမဟုတ်ဘူးအဲ့ဒီခါကာလလည်းပဲအဲဒီထိုင်ပြီးလို့ရှိရင်လက်ထောက်သားလို့ကောင်းသားလို့လက်အိချသားလို့အဲခြေတိုင်းခြေတိုင်းကိုယ်မူရတယ်ပြီးတော့မှတ်သွားရမှာ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 ဘယ်အချိန်ကြထမယ်ဆိုရင်နှလုံးသွင်းလည်းရှိရမယ်တဲ့အဲ၄နာရီလောက်၂နာရီလောက်ချိန်ပေါ့လေ၄နာရီလောက်အိပ်ပြီး၂နာရီလောက်ကြာလို့ရှိရင်ထမယ်လို့နှလုံးသွင်းပြီးတော့အဲဒီလိုအိပ်ရမယ်ကမ်းတာမရှိဘဲနဲ့အိပ်မှုမဲ့မှမဲ့မအိပ်ရဘူးအဲဒါအိပ်နေတဲ့အချိန်တော့အဲ့ဒါကတော့အိပ်ပြောနေရင်တော့ဒါအမထုတ်ရပါဘူးဒါနားရတဲ့အချိန်ပဲအဲနောက်အဲဒီ၂နာရီလောက်ကြာတော့နောက်ဆုံးရရောက်သွားတယ်ည၃မိုက်မှနောက်ဆုံးမိုက်ပစ္စည်းမရာမလို့ခေါ်တယ်နောက်ဆုံးရနောက်ဆုံးမိုက် အဲကြလားပစ္စည်းမပစ္စည်းမညာမှာပစ္စုတ်ထားရစောစောထားရဆိုတာအဲနှစ်နာရီလောက်ကနေပြီးထားတယ်အခုယောဂီတွေကလည်းနည်းလျှော့ပြီးတော့၃နာရီလောက်ကနေပြီးတော့လည်းတရားထိုင်လို့ရတယ်ညွန်ကြရတယ်၃နာရီလောက်မှအပန်းကြောင်းတွေပါလေဖောက်နေမှာဒါသိတင်းတယ်လို့မဆိုရပါဘူးမြတ်စွာဘုရားညွန်တဲ့အတိုင်းဆိုလည်းလည်းတော့ရော့နေတယ်လို့ကိုယ်တော်ကြီးဒီကကမ္မလန်းဆရာတွေကလျှော့ထားတာတော်သေးရဲ့အောင်မရမှာလို့ မြတ်စွာဘုရားခဏရီရပြုတာခဏရီရထခဏရီရထအဲဒီမှာလည်းသင်္ကမေရညိသာသွားခြင်းကြာခြင်းဖြင့်သွားခြင်းထိုင်ခြင်းဖြင့်အရိယဘုံနှစ်ပါးနဲ့ရသလာတော့ပြန်ပါသွားပါလေလဲလျောက်ဣဒ္ဓမပါဘူးနောက်မနေ့လင်းသွားတော့နေ့ရောက်သွားတော့နေ့တနေ့လုံးငင်းကတိုင်သွားတယ်လူရင်းကတော့2နာရီလောက်ကထပြီးတော့ည10နာရီလောက်တိုင်အောင်ကြားထဲမှာလဲလျောက်မအိဖဲနဲ့တော့လျှောက်တခါတည်းအထုရမှာ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 ဘိက္ခုတွေဟိုရောက်စီရောက်ရောက်နေတာအဲ့ဒါတော့တန်ဖိုးမရှိပါဘူးသူကတော့နေရောညစ်ပါအချိန်များစွာဘာဝနာဖြင့်နို့နေသည်ဆိုရမယ်နေရောညစ်ပါနေရောညစ်ပါသိညာစွာသိညာစွာဘာဝနာဖြင့်နိုးနေသည်ဘာဝနာဖြင့်နိုးနေသည်နေရောညစ်ပါနေရောညစ်ပါသိညာစွာသိညာစွာဘာဝနာဖြင့်နိုးနေသည်ဘာဝ နေရညမှာနိုင်20လောက်နို့ပြီးတော့ဘာဝနာနဲ့ရှုမှတ်ပြီးနေနိုင်တယ်ဆိုရင်ငါတို့ဘာလို့မနေနိုင်ရမလဲဘာလို့မကျင့်နိုင်ရမလဲဒါဆိုသိမြင်ရတာပေါ့အခြားသူဝဲဆိုးပဲမရှိရှင်နန္ဒရင်ကျင့်နိုင်လေနာကောင်းတယ်ရှင်နန္ဒအားကြပြီးကျင့်လိုက်ဘူယောဂီမကြမ်းမကြမ်းနေတွင်တမာရိညာနဲ့တည့်ပြီးကိုလိုအပ်တဲ့တရားတွေလည်းလည်းကူရသမှာအနာကြတယ် ရှင်နန္ဒမင်းသားပဲရောရမင်းကြီးမဟာဇာတိဂေါရမီတို့ကမူဖွားတဲ့မင်းသားမင်းသားဆိုတော့ရှေးခေတ်တုန်းကအာနာရှင်မင်းနေမင်းသားပဲအမှန်တန်ထက်တန်းကြတဲ့ပုဂ္ဂိုလ်လေအမှန်တန်ချမ်းချမ်းသာသာငယ်လေးရတဲ့ကအပြုအစုလေးနဲ့တခါလဲအထင်းထင်းအထင်းစောင့်ရှောက်တဲ့နေလူလေးတွေပါတယ်ကြီးပွားချမ်းချမ်းသာကြီးပွားလာ စသဖြင့်အကုန်လုံးချမ်းသာနဲ့ကြီးပွားအဲဒါလောက်နူးညံ့ပိန်မွေးတဲ့ဆင်းရဲသာသာနဲ့နေနိုင်တဲ့နေလဲနေခဲ့ရှိကဆင်းရဲသာနဲ့တဲ့နေကဘာမှပိန်မအားထုတ်ခဲ့ရတာမရှိဘူးအဲဒီအရှင်နန္ဒတောင်မှာညာရောနေရောညရောအချိန်များစွာ24နာရီရှိနေတဲ့ကနိုင်20လောက်ဘာဝနာဖြင့်ရှုမှတ်ပြီးတော့မပြတ် နိုးနေတယ်နိုးတဲ့အကျင့်ကိုကျင့်နေတယ်မပြအားထုတ်နေတယ်ဆိုရင်ငါတို့ဘာလို့အားမထုတ်နိုင်ရမလဲအဲဒီတော့အားကြပြီးအားထုတ်ဖို့ရကောင်းပါလေအဲဒီတော့အားထုတ်လို့ရှိရင်တော့အခုယောဂီပုဂ္ဂိုလ်တွေအဲဉာဏ်ယောဂီတွေအမျိုးသားယောဂီတွေအမျိုးသမီးယောဂီတွေဒီလိုရှင်ယောဂီတွေတရားကတော့တက်မှသေးကြပါတယ်ဥစ္စာကတော့သိချသေးကြတယ်ဒါကြောင့်သင်္ကန္တအားကြရအောင်လို့ဘုန်းကြီးကလည်းအစဉ်လည်းကြနေတယ်ဒီတရားကိုဟောပါတယ် နောက်တတိတံစဉ်ရောက်လာတတိတံဘေကွေနန္ဒကပတိတံပညာသမေဟောတိဇေနန္ဒပတိတပစီမျက်ရှင်တွေကိုဣဒဘေကွေနန္ဒကဣဒဘေကွေနန္ဒကဝိရိဒဝေရဏဥပ္ပဇံတိဝိရိဒဥပ္ပသံတိ ဝိဒအဘာဒံကေသံဘိက္ခွေယံတို့ဣဒဣသသနာတော်နဲ့နန္ဒကနန္ဒအာဝေဒနာခံစားမှုဝေဒနာတော်သည်ဝိဒပြရကုန်သည်ဖြစ်၍အသိခံရကုန်သည်ဖြစ်၍ဝေဇံဒီဖြစ်ပေါ်ကုန်၏ဖြစ်တဲ့အခါမှာလည်းပဲအသိခံရတယ်ဝေဒနာတွေကိုသိရပဲဖြစ်လာတာလည်းသိတယ်လို့ဆိုလိုပါတယ်ပါဠိကသူကဒီလိုအသွားတမျိုးဗမာကအသွားတမျိုး ပါဠိစကားနဲ့ဆိုရင်ဒီမှာဗမာနဲ့မချုံအဲဝေဒနာတွေဟာအသိခံရပြီးတော့ဖြစ်လာဗမာစကားကဒီလိုပြောလို့မဖြစ်ဘူးဝေဒနာတွေဖြစ်တုံးလည်းပြီးတယ်ဒီလိုပြောမှဝေဒနာဖြစ်ရင်ဖြစ်ဖြစ်ဆဲမှလည်းဖြစ်ဖြစ်ချင်းတူကပြီးတယ်အဲဒီလိုပြီးရတယ်ဝိရိဒဥပါဒာနိဝိရိဒသိရကောင်းနေဖြစ်တယ်သိခါကောင်းနေဖြစ်ပါထန်းဒီဒီရွေ့နေကုန်၏ဒီတဲ့ထိုက်တာလည်းပဲပြီးတာပဲတဲ့ ဝိရိတာအာဘာဒငစ္စံဒီဝိရိတာပြကုံနေဖြစ်ပြီးသိခါကုံနေဒီအာဘာဒချုပ်ပြောက်ခြင်းတော့ငစ္စံဒီရောက်ကြလေကုံချုပ်ပြစ်သွားတဲ့အခါလည်းပဲသိတာပဲဝေဒနာပေါ်လာတယ်လည်းသိတယ်ကြည်စဲလည်းသိတယ်ပြည့်စဲလည်းသိတယ်အဲဝေဒနာကမဟုတ်သိညာပညာလည်းပါပါတယ်ပညာကမဟုတ်ဘူးဝိတက်ဒီသုံးခုပဲဒီဒေသနာကတော့ဒီသုံးခုပဲဟောတယ်ဒီနေ့တရားတွေလည်းအကုန်လုံးဤတူပါပဲ ဒီရင်ဖာတာတို့စေရနာတို့သင်ကြားတဲ့တရားတွေဆိုရင်အကုန်လုံးဒီတိုင်းကြီးတွေယူရမှာပါဒါပေမဲ့လို့ဒေသနာတော်မှာတင်လာတာကတော့ဝေဒနာရဲ့ပညာရဲ့ဝိတ္တရဲ့ဒီသုံးခုပဲတင်လာတယ်အဲစိတ်တွေလည်းပဲသိရမှာပဲဖြစ်ခိုက်ဖြစ်ခိုက်လည်းသိဒီခိုက်လည်းသိရက်ခိုက်လည်းသိအဲဒီတော့ဒီမှာစောရမှာပြောရှိစိတ်ဆိုတာစိတ်ချင်းဖြစ်ဖြစ်နေတော့သိရဆိုတော့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 သုဒ္ဓနီကအဘိဓမ္မာနီအဖြစ်တော့ဖြစ်ဆက်မသိနိုင်ပါဘူးသုဒ္ဓနီကတော့ဖြစ်ပြီးစသိတာကိုဖြစ်ဆက်သိတယ်လို့ပြောပါတယ်ဖြစ်ပြီးပြီးချင်းပြန်ဆုလိုက်တော့သိတာအဲ့ဒါဖြစ်ဆဲလို့ပဲဖြစ်နေတော့သိတယ်လို့ပဲထင်ရတယ်ယောဂီပုဂ္ဂိုလ်တွေခုရှုမှတ်နေရတာဒီတိုင်းပဲဘောင်းနေပိန်နေမှစိတ်ကူးလေးဖြစ်ရဟာစိတ်ကူးတဲ့စိတ်ကူးလေးဖြစ်ဖြစ်ချင်းသိတာကိုပြီးတော့စိတ်ကူးထွက်သွားတဲ့စိတ်ကူးနဲ့နောက်ကရှုမှတ်လိုက်တဲ့စိတ်နဲ့ဟာဒီတိုင်းနဲ့လိုပဲထင်ရတယ်ဒီတိုင်းနဲ့တော့မဟုတ်ဘူးရှေ့ကထွက်တဲ့စိတ်ကတော့အရင်ကြတာ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 ရှိသေးတယ်အစားပြန်ဥစ္စာကားနေတယ်အဲဖြစ်စဲမှလည်းသိတယ်ဖြစ်စဉ်ဖြစ်စဲပြီးစဲမှလည်းသိတယ်ဖြစ်ဖြစ်စဉ်ပြီးပြက်ဖြစ်စဲမှလည်းသိတယ်အာဖြစ်စဉ်ပြီးစဉ်ပြက်စဉ်ဖြစ်စဲပြီးစဲပြက်စဲလို့ဆိုလိုပါတယ်ဒါမှလည်းအဲ့ဒီလိုပြီးလို့ရှိရင်သင်္ဃာကမချောဘူးဆိုတာဖြစ်စဉ်ပြီးပြက်ထင်ပေါ်သည် ကဲဆိုရမယ်တတိသံစဉ်တတိသံစဉ်ရေရှင်ရေရှင်ဖြစ်စဉ်ဒီပြည့်ထင်ပေါ်သည်ဖြစ်စဉ်ဒီပြည့်ထင်ပေါ်သည်အမြဲရှင်ကဖြစ်စေလည်းပဲဖြစ်တဲ့တရားထင်ရှားတာပဲဖြစ်စေလည်းထင်ရှားတယ်ဖြစ်စေလည်းထင်ရှားတယ်အဲသုဒ္ဓနိယပါတော့ဖြစ်ပြီးသားပြီးတာပါမြင်ပြီးပြီးရင်ရှုနိုင်မှနိုင်ရင်အဲ့ဒါပြီးတာပါမြင်မြင်မြင်ခဲ့မြင်စေပြီးတယ်လို့ခေါ်ရ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 ဒေသနာစင်မှာတင်ထားတာကတော့ဝေဒနာရဲ့ပညာရဲ့ဝိတက်ရဲ့ဒီသုံးခုပဲတင်ထားတယ်ဒါကြောင့်မို့အဲ့ဒီဒေသနာတော်ရဝိရိဒာဝေဒနာဥပ္ပေသံတိကရိတာပညာဥပ္ပေသံတိဝိဒါဝိတကဥပ္ပေသံတိစသည်ဖြင့်ပါဠိကဒီတိုင်းကြားတာအဲ့ဒီပါဠိကြားနေတဲ့ကသုံးခုပဲတည်းတောင်းတပြီးကြားတာဒီနေ့တရားတွေလည်းအကုန်လုံးတိုင်းပြရမှာခံစားမှသာကြံစီများထင်ရှားစုတည်နိုင်လေသည်တဲ့ခံစားမှုမှသာမှုပညာ မှသာမှုကဝေဒနာမှသာမှုကသင်ညာကြံစည်မှုကဝိတက်အဲဒီတရားတွေကိုသင်ရှားရှုသိနိုင်ပါတယ်ဆိုရမယ်ခံစားမှသာခံစီများသင်ရှားရှုသိနိုင်ပေသည်အဲဒါကပရိသတ်မရှင်နဲ့မျက်ရှင်မို့နဲ့သူယောဂီပုဂ္ဂိုလ်တွေလည်းအဲဒီတိုင်းမဖြစ်အောင်လို့ခြေတိုင်းခြေတိုင်းအကုန်လုံးသိအောင်လိုက်ပြီးတော့ရှုဖို့ပါပဲ သမဏဆရာတွေကနေ့စဉ်နဲ့ပြပြောဟောနေတာလေဒါပဲဘာထပ်တယ်လဲဟောသိတယ်လဲဟောကြမရှိဘူးလားဟောနေတာအဲဒီတိုင်းသိအောင်လို့လိုက်ပြီးတော့ရှုမှကိုရှုမှကိုသိမှပြောရုံနဲ့ဟောရုံနဲ့တော့မသိဘူးနာယုံနဲ့လည်းမသိဘူးကြိတ်ကြိုက်ကြိတ်ကြိုက်တယ်ကိုစူးဆက်ကြလိုက်ပြီးအောင်ကြရှုနေမှအဲဒီမှာသိရင်လေးပါးဖြင့်မြတ်တော်ချင်းအသင့်ပြီးစေနိုင်ပေသည်အဲဒီလေးပါးညီညွတ်လို့ရှိရင်မြတ်တော်ချင်းပြီးစေနိုင်တာပဲအရှင်အန္တအဲဒီ အကြောင်းရင်းက၄ပါးဖြစ်မယ်မြတ်သောကျင့်ကိုကျင့်သွားတာတဲ့ကုလဗုဒ္ဓအမျိုးကောင်းနူးညံ့တဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့အာကြီးတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့သိနေတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့ညာကကြီးတဲ့ပုဂ္ဂိုလ်ဖြစ်ပါလျက်နဲ့အဲဒီအကြောင်းရင်းက၄ပါးနဲ့ပြည့်စုံပြီးကျင့်လိုက်တော့ညာနာဖြစ်ပါတယ်ဒီရင်ပုဂ္ဂိုလ်ကြီးပြောကြမလို့ပါဘူးတဲ့ဒီရင်ပုဂ္ဂိုလ်ကြီးလည်းတော့မှအမျိုးကောင်းသားအနေနဲ့နူးညံ့တာမှမဟုတ်ပဲတဲ့ အချို့ဆိုဆင်းရဲသားအနေနဲ့မွေးဖွားလာတာပဲอืมဒါတော့အာကြီးတဲ့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးဒါတော့လှပါတဲ့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးတဲ့အဲຢာကလည်းပဲနန္ဒလောက်တော့မကြည့်ဘူးလို့ဆိုရမှာပဲမကျင့်နိုင်ကြအကြောင်းမရှိပါဘူးတဲ့သင်္ဃာ၄ပါးနဲ့ပြည့်စုံလို့ရှိရင်အရာဓမ္မရသို့ရအောင်ကျင့်နိုင်ပါတယ်တဲ့ပါရမီမီးကျက်ပြီးလို့အရာဓမ္မမရောက်တော့မှအောက်ထေဆုံးသောတာပတ္တိမေဖို့တော့ရောက်အောင်ကျင့်နိုင်ကြအကြောင်းရှိပါတယ်ဒါကကို ရင်၄ပါးဖြင့်ရေဟိရင်အင်္ဂါ၄ပါးတို့ဖြင့်ကြောင်းအင်္ဂါ၄ပါးတို့ဖြင့်နာနောနာနာသည်ပရိပုံနာပြည့်စုံသောပရိသုဒ္ဓံထဝဉ္ဇဉ်ဆင်ကျဲသောမြမစီယမြတ်သောခြင်းကိုသတိကြောင်းခြင်းငင်ကပဲခေါ်တိစွာနိုင်ပါသည်အဲဒါကိုရင်၄ပါးဖြင့်မြတ်သောခြင်းအသင့်ပြီးစေနိုင်နေပြီဘုညာဆောင်မှုရေးတာတိုင်းဆိုရမယ်ရင်၄ပါးဖြင့်ရင်၄ပါးဖြင့်မြတ်သောခြင်းမြတ်သောခြင်းအသင့်ပြီးစေနိုင်နေပြီအသင့်ပြီးစေနိုင်နေပြီဘာကနာထိုးထားတယ်မှာအလား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 ကိုမမျက်စိပြီးတော့နိဗ္ဗာန်ဉာဏ်နဲ့ဖြစ်ပါစေကိုမမတ်ယဉာဏ်နဲ့အတွက်ညီငွေတဲ့နိဗ္ဗာန်ဉာဏ်နဲ့ဖြစ်ပါစေနိဗ္ဗာန်ဉာဏ်ဖြစ်ပုံကိုဟောဖို့ရတယ်ဆိုအချိန်ကြီးတော့အာယုံတင်းနေတမ်းမဲ့ဖွဲရှောင်းပဲဖြစ်ပါလေတင်းနေတယ်လို့နှလုံးသွင်းစိတ်ကလေးအဲ့ဒါလေးတင်းနေတယ်ဒီခုဖြစ်လာရင်မှတ်ပြီးတော့ပယ်ရမယ်တင်းနေတာလေးကြည့်ကျင်တဲ့စိတ်ကလေးကလည်းရှိသေးတယ်သူစားအဲဒါလေးမကြည့်ပါနဲ့ဆိုမှကြည့်တယ်ဒီအာယုံလည်းမစဉ်းစားပါနဲ့ဆိုမှစဉ်းစားတယ်စိတ်ဆိုတော့တော်တော်မဟုတ်တဲ့ဥစ္စာသူက အဲဒီစိတ်ကူးလေးကစပြီးတော့ပယ်မှလူသားမှဒီအာယုံကိုမကြည့်ဘူးဒီအာယုံနားမထောင်နဲ့ဒီအာယုံကိုမစဉ်းစားကြအောင်လေအဲ့ဒီဘက်ကိုအာယုံလေးလှည့်သွားတာနဲ့မှတ်ပြီးတော့ပယ်မှမှတ်ပြီးပယ်ရင်သူကဟန်ကြတာသူကောင်းတယ်ကိလေသာဖြစ်တတ်တဲ့အာယုံလေးတစ်ခုခုကိုစိတ်ကစွဲမိလို့ချင်းဒါလေးခဏခဏပေါ်ရတယ်အဲ့ဒါလေးစပြီးပေါ်ကစားကမှားလိုက်ရင်တဝက်တည်းနဲ့သူကပြီးသွားတယ်ဒါမှမှားလို့ရှိရင်လည်းအဆုံးရောက်ရောက်ဆုံးတဲ့ပြင်ကိုထပ်ခါထပ်ခါကိုနှလုံးသွင်းနေသေးတယ်ကိလေသာတွေ အများကြီးပွားတာသူကဟိုကြရလင်္ကာတို့ဘာလို့ဆိုတာရှိတယ်ကိလေသာဖြစ်စနေတဲ့ကြရလင်္ကာလေးတွေဘာလို့ရှိတယ်အဲဒီကြရလင်္ကာလေးတွေကငယ်ငယ်စပြီးတော့နှုတ်တဲ့ရနာလည်းရှိတတ်တယ်မချို့လင်္ကာလည်းလိုလဲဆိုတော့ဗာတဲ့ဗာတဲ့တွေးလို့တစ်ခေါက်တော့ဖတ်တာနဲ့လည်းနှုတ်ခမ်းဆွဲနေတာလည်းရှိတယ်အဲ့ဒါလေးဟာအဲ့ဒီတည်းလျှောက်စဉ်းစားရင်ကိလေသာပွားတယ်လောဘဒေါသတွေပွားတာပဲအဲ့ဒီလိုဟာလေးကိုစိတ်ကူးဝင်လာရင်စစချင်းရှုမှလိုက်အောင်မရသွားတယ်သူကဟန်ကြတယ်မနာကောင်းတယ် အဲဒီလိုကျင့်သွားမှာအဲဒါတွေလည်းဒီမှာဟောဖို့ပြောဖို့ရတယ်ပဲအာယုံတင့်တယ်ဒါမဲ့ဘွယ်ရှောင်းပဲဖြစ်ပါလေမတင့်တယ်ဟုဆင်ញင်မှုဒီမှုမြဲပါစေမမြဲသိတာဘွားစေကသုံးရမှကင်းမိစ္ဆာနုပါဒနာဖြစ်ပုံတွေလည်းဟောဖို့ရတယ်ရှင်ကုန်သွားတယ်မောနေအဲဒါရှင်နန္ဒအဲ့ဒီအကြောင်းရင်းက၄ပါးဖြင့်ကျင့်လို့တဲ့ပရိသုဒ္ဓပရိပုံနာအပြည့်စုံသင်ကျဲတဲ့ ဓမ္မစရိယာမြတ်သောအကျင့်ကိုကျင့်နိုင်ပါတယ်တဲ့ရဟနာဖြစ်တယ်ရဟနာဖြစ်ပြီးတဲ့အခါမြတ်စွာဘုရားကလာပြီးတော့လျှောက်တယ်ဉာဏ်နာဘယ်နဲ့လျှောက်တယ်မြတ်စွာဘုရားတဲ့ရှင်မြတ်စွာဘုရားအရင်ကသာသနာတော်မှာပျော်မွေ့ပြီးကျင့်နေလို့ရှိရင်ငါသမီးတွေရဖို့ရတာဝန်ခံနေဆိုတာဗျာတဲ့အဲဒီတာဝန်ကအာမဂါဟာမလိုပါဘူးတဲ့အာဝန်ကအဲဒီအာမဂါမလိုတော့ပါဘူး သူကမြတ်စွာဘုရားကိုတောင်းတာမရှိဘူးဆိုတော့ကြောင်းလာပြီးတော့လျှောက်တယ်ဘာလို့ညာနာဖြစ်နေလဲကိုဘယ်လိုတော့မလို့စားပေးတောင်မှမလို့ဒီဥစ္စာကတော့ညာနာဖြစ်နေမလို့တော့အဲမြတ်စွာဘုရားကလည်းပဲဆိုတော့ကသိပါရဲ့ဒီတိုင်းသူကသူငြိမ်းမှသိပါလားအဲရောက်အဲဒီလိုကျင့်ခိုင်းတယ်ညာနာဖြစ်နေငြိမ်းတော့တာပေါ့လားမြတ်စွာဘုရားအဲဒီအာသောတရားတွေမှာစိတ်လွတ်မြောက်သွားကြတဲ့ကတဲ့ငါဘုရားအဲဒီတောင်းကငြိမ်းတာပါပဲ အိန္ဒြေစောင့်ရှောက်ရာမှာဇင်နန္ဒအလွန်ကဲအထူးမြတ်ဆုံးပဲမြတ်စွာဘုရားဒီသာဘာဝကတွေထဲမှာရှင်သာရိပုတ္တရာရှင်မောက္ခလန်းအဲရှင်မာကတဗအရှင်နုရောဓာစသည်ဖြင့်ညာနာမရှိအများကြီးပါပဲအိန္ဒိယသံဝရပြည့်စုံတဲ့ပုဂ္ဂိုလ်တွေကြီးရဲ့ပါပဲဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေထက်ရှင်နန္ဒအိန္ဒိယသံဝရအရာမှာ လွန်ကဲပြည့်စုံတယ်တဲ့ဘာကြောင့်လဲဆိုသူကပထမတုန်းကစက်ခုံတွေတို့သောတိန်တွေမဆောင်စည်းမိလို့အဲသနာဒရကလျာဏီရဲ့မာလိုက်တဲ့စကားကလေးမာလိုက်ပုံချင်းရလေးသူစိတ်ထဲဆွဲကြနေတာကိုအဲ့ဒါနဲ့သူ့မှာအနှောင့်အယှက်တွေဖြစ်ခဲ့တာအဲ့ဒါကြောင့်နောင်ကိုဒီတော့မဖြစ်အောင်ဆိုပြီးတော့ကိလေသာမငြင်းငင်ရတဲ့အိန္ဒြေကိုသူရိုးသေးစောင့်ရှောက်တယ်ခုနကပြောတဲ့ကိလေသာ ကိလေသာမဖြစ်နိုင်တဲ့အနေမှသူကြည့်တယ်ဖြစ်နိုင်တဲ့အနေဆိုမကြည့်ဘူးမဖြစ်နိုင်တဲ့အနေမှနားထောင်တယ်မဖြစ်နိုင်တဲ့အနေမှစိတ်ကူးစဉ်းစားတယ်အဲဒီ6ပါးလုံးအကုန်လုံးသူကဒီလိုစောင့်တော့တာအဲဒါကြောင့်ဣန္ဒြေသူခုဒ္ဒဒွါရဏံဣန္ဒြေကိုစောင့်ရှောက်အဲလုံခြုံစေရတဲ့တရားရှိကုန်တော့မမငါဆိုင်သာဝကနာတတိတော်ဧတံဧသောဤနန္ဒသည် အဲ့ဒါအဟောအမြတ်ဆုံးပဲဒီတဲ့ပေါ်သေးတာဒီလက်ကံဧတံအခောဧတံဧသောဤနန္ဒဟာအဲ့ဒါအခောအမြတ်ဆုံးပဲအိန္ဒိယတံဝရမှာသောက်ချောက်ပုံမှာလည်းအသာဆုံးပဲတဲ့ဆရာပြာချီးကျူးတယ်ဧရဘွယ်သူရတယ်အဲ့ဒါပေါ့ဣန္ဒိစောင့်ရဲ့ဧရတဲ့မိတ်ညွဲ့ချီးကျူးခံရသည်ဒါနောက်ပိုင်းကြတော့မြတ်စွာဘုရား ဤသာဝကရဲ့ရှင်တိုင်းဣရိတဲ့ဘွဲ့တွေနဲ့ချီးကျူးတဲ့အခါရှင်နန္ဒကိုအိန္ဒိယတံဝရရာမှာဣရိတဲ့ဘွဲ့နဲ့ချီးကျူးတော်မူသည်ဆိုရမယ်ဣန္ဒြေဆောင်ရဲ့ဣန္ဒြေဆောင်ရဲ့ဣရတဲ့ဣရတဲ့မိမ့်ရွဲ့ချီးကျူးခံရသည်မိမ့်ရွဲ့ချီးကျူးခံရသည်ရှင်နန္ဒတုတ်ကတော့ဆုံးအဲဒီရှင်နန္ဒအားကြပြီးတော့ကျင့်မှုရပဲလိုတော့လားကျင့်လို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်တွေအကျိုးများမှာပါပဲ။ ညာတော်တွေဉာဏ်သာအားကြပြီးတော့ကျင့်ယူများမှာမျိုးသားတွေယောဂီတွေဒီတိုင်းကျင့်အကျိုးများမှာမျိုးသမီးတွေကလည်းပဲဒါရှင်တွေမျိုးသမီးတွေဒီတိုင်းကျင့်ရင်အကျိုးများမှာပါပဲတဲ့အကျိုးများဖို့ရကျင့်မှုရှင်ကြီးတွေတော်တော်ဆုံးသွားပြီတရားကပြီးရင်သိမှပဲ မျှဝေတာတွေကတော့ကြာမှရွေးချပြီးတော့မျှဝေမှသာဓုခေါ်ရမယ်အဲဒီရကြအောင်လို့အဲလူဘုရားတွေကတော့ရည်ရွယ်တဲ့အတိုင်းရည်ရွယ်ရင်းအတိုင်းပါပဲရည်ရွယ်ရင်းအတိုင်းပြီးတော်တို့သည်ပြီးတော်တို့သည်မြတ်စွာဘုရားလက်ထက်တော်ကာလမှစ၍ဝါဇုဥ၌ဝါဇုဥ၌ သူတော်ကောင်းတို့သည်ဝါသုသင်္ကသူတန်းလေးရှိကြသည့်အတိုင်းဘုရားသာသနာနှုတ်ကဟအခွဲဤမှုရှိသောဝေဒနာရှင်များဖြစ်ကြသောဝိတော်တော်သည်လေရှိစေသောဖြင့်များကလည်း ဝါစုသင်္ကန်းကိုဝါစုသင်္ကန်းကိုပူဇံခဲ့ကြပါကုန်၏ပူဇံခဲ့ကြပါကုန်၏ယခုနှစ်၌လည်းယခုနှစ်၌လည်းသိစေနှစ်များကကဲ့သို့သိစေနှစ်များကကဲ့သို့ဝါစုသင်္ကန်းဝါစုသင်္ကန်းပူဇံဆက်ကခြင်းကိုပူဇံဆက်ကခြင်းကိုပြုကြပါကုန်၏ပြုကြပါကုန်၏ဒီတို့ပြုရ၌ဒီတို့ပြုရ၌ကျေးဇူးစွာကျေးဇူးစွာ ပါးသီလကိုသီလကိုကောင်းစွာသတ်မှန်၍သောက်တည်ကြပါကုန်၏သောက်တည်ကြပါကုန်၏ရှင်ဘုရားဟောကြားတော်ဘုရားတော်ကိုလည်းဘုရားတော်ကိုလည်းဘုရားစွာဘုရားစွာကြကြပါကုန်၏နာကြကြပြီလင်နာကြကြပြီလင်ဒီရရင်ရှိသည့်တိုင်းဒီရရင်ရှိသည့်တိုင်း အားဖြင့်နှစ်စုံသောသင်္ကန်းတို့ကို၎င်းကိုသင်္ကန်းတို့နှင့်ဝဲဖိတ်၍လှူရန်ပစ္စည်းတို့ကို၎င်းဝါဆိုသင်္ကန်းဖြစ်ဖြင့် ဝါစုသင်္ဃအဖြစ်ဖြင့်၎င်းဝါစုသင်္ဃအဖြစ်ဖြင့်၎င်းဝါစုသင်္ဃဤဝါစုသင်္ဃဤခြံရန်ဖြစ်ဖြင့်၎င်းခြံရန်ဖြစ်ဖြင့်၎င်းသံဃာတော်အားသံဃာတော်အားဒီစေသွန်းချ၍ဒီစေသွန်းချ၍သုရံပါကုန်၏သုရံပါကုန်၏ဘာကဲ့နှစုံသောဘာကဲ့နှစုံသောသံဃာတို့နှင့်တကားသံဃာတို့နှင့်တကား ယံဖြစ်သောလူဝေပစ္စည်းတို့ကို၎င်းဘုမတပါခြားသောသင်္ကန်းစသည်တို့ကို၎င်းဤဝေရင်ရှိသော ရှင်ဘုရားနှင့်တကွာအရှင်မြတ်တို့အားပြည့်ရသည်ပိုင်းခြား၍ဒီကဲသွန်းချ၍သူရန်ပါကောင်း၏ဒီကောင်းမှုပေါင်းသည်သာသဝတရား၄ပါးတော့၏ဘုံရာကုံကြောင်းဖြစ်သောဉာဏ်ဖုန်ညာနိဗ္ဗာန်ကို ပါစေတည်းမြတ်ပါပါစေဒီကောင်းမှုကြောင့်